ဒါနအနာရောနှစ်2564ခုကောဇာသက္ကတိ1382ခုရာဇလာပြည်ကျော်ရှိရနေ့ခရစ်နှစ်2011ခု2021ခုဇန်နဝါရီဖေဖော်ဝါရီ၄ရက်ပေါ့ဒါကြီးဒီကမိုင်းကြီးရှိမှာတော့3ရက် နေမှာဒါဦးဇင်းတို့28ကြိမ်မြောက်ပါပြီးကြတဲ့ဘက်ကဦးဇင်းတို့25လို့ထင်တာ26အခုကဒါ28ကြိမ်မြောက်ဒါဝိပဿနာလုပ်ပြီးတရားပေါ့28ကြိမ်မြောက်နောက်ခုဝိပဿနာလုပ်ပြီးတရားကိုဟောကြားလာတာ28ကြိမ်မြောက်ရောက်လာပြီတော့တော်တော်လေးပဲဟောစဉ်ပိုင်းနဲ့တော့ဒါသမထပိုင်းမရှိသေးတာပေါ့တော်တော်လေးဒါဦးဇင်းတို့ဒီဝိပဿနာပိုင်းအထိ နာရှိခွက်တွေဆုံးဆုံးလင်းလင်းဖြစ်အောင်တော့ဒါဟောကြားဖို့လေဒါရည်ရွယ်ထားတာပေါ့ဟောကြားခွင့်ဟောကြားလို့ရနေသေးမယ်ဆိုရင်ပေါ့အဲ့တော့ဟို29ကြိမ်မြောက်အာဟုဇင်းတို့ဒါဝိပဿနာလုံပင်းတရားအနေနဲ့ဒါတို့တရားကြီးတေကမကြီးတွေဥစွာပထမဝိပဿနာအလုပ်လုပ်တော့မယ်ဆိုရင်ရည်ရွယ်ချက်အနေနဲ့ကတော့ တဏှာဥစဉ်ရဲ့ဒုက္ခဘဝထိုးထိုးမှကျင်လည်နေရတဲ့အခါလူဖြစ်လည်းပဲလူဘဝဆင်းရဲဒုက္ခတွေနဲ့နတ်ဖြစ်ခြင်းနဲ့နတ်ဘဝမြမဖြစ်ခြင်းနဲ့မြမဘဝဒါဒုက္ခရိဘုံဘဝဒုက္ခရိဘုံဘဝတွေဆိုရင်တော့ဒါပြောနေကြရမလို့မိမိတို့နဲ့နှိစက်ဆုံးတိရစ္ဆာန်ကစပြီးတော့ဘဝထိုးထိုးမှကျင်လည်ရတဲ့အင်မတန်မှဒါကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်း ဆိုတဲ့ဒီဆင်းရဲခြင်းဒီနိဒုက္ခပိတိဝဒုက္ခဒေါမနတာဆိုတဲ့ဒီလိုမိတွေကတောင်းလိုက်ခြင်းကိုတတ္တဝါတွေဒီအမြဲတမ်းခံနေရအဲချမ်းသာမရှိဘူးလားလို့မေးတော့ချမ်းသာတော့မရှိတာမဟုတ်ဘူးသို့တော့ချမ်းသာကနည်းနည်းပေါ့ဒုက္ခလို့ခေါ်တဲ့ဆင်းရဲကသိပ်ပြီးတော့များတဲ့ဒီတဏှာကြီးအဲဒီတော့များတဲ့ဆင်းရဲတွေပြည်ပြင်းနေနေတဲ့ဒီဘဝတဏှာကြီးကနေပြီးတော့ လွတ်မြောက်နိုင်ရေးအတွက်ပေါ့ဒါဝိပဿနာအလုပ်တွေကိုကြိုးစားအားထုတ်ကြရအဲ့တော့ဝိပဿနာအလုပ်တွေကိုကြိုးစားအားထုတ်မယ်ရည်ရွယ်ချက်ကခုနအမြဲတမ်းစင်းရင်ဒီနဲ့ပြည့်နေနေတဲ့ဘဝတဏှာကြီးကလွတ်မြောက်ရေးအတွက်ပေါ့အဲ့လိုဘောဓန္တရာကြီးကလွတ်မြောက်ရဲ့အတွက်စင်ရည်ဒီနဲ့ပြည့်နေနေတဲ့ဒီဘောဓန္တရာကြီးကလွတ်မြောက်ခြင်းနေဆိုရင်ဦးဇင်းတို့ဟိုလမ်းစဉ်တစ်ခုတော့ဦးဇင်းတို့ကရွေးကြရမှန်ကန်တဲ့လမ်းစဉ်တစ်ခုရှိဖို့လိုတာပေါ့ မင်္ဂလာလမ်းစဉ်တစ်ခုကိုအခြေခံအပြင်မိမိတို့ကတိထားပါမှဒီလမ်းစဉ်ဒီငါတို့အတွက်ငါတို့လွတ်မြောက်ခြင်းနဲ့ဒီဆင်းရဲဒုက္ခတွေကတကယ်လွတ်မြောက်မယ်တကယ်လမ်းစဉ်အမှန်ပဲတခါလေမှာဦးဇင်းတို့ရွေးချယ်မှုတွေကအသိဉာဏ်မပြည့်စုံရင်အခြေခံအကြောင်းတရားတွေကိုနားလည်မထားရင်ရွေးချယ်မှုတွေကမှားတတ်တယ်ရွေးချယ်မှုတွေမှားရင်ခုနဆင်းရဲဒုက္ခကလွတ်မြောက်ခြင်းတို့ဥတည်ပြီးတော့ရှောင်လန်းပြီးမှဆင်းရဲတွင်းကိုကိုယ်ကိုယ်တိုင်တက်ဆင်းမိတာမျိုးလည်းဒါဖြစ်တတ်တယ် ဒါကြောင့်မလို့ဦးဇင်းတို့အခြေခံအကြောင်းတရားတွေကိုဒီနေရာမှာနားလည်ဖို့လိုတယ်အဲ့တော့ဝိပဿနာအားထုတ်ခြင်းနေဆိုတဲ့သူတော်ကောင်းတယောက်အနေနဲ့ဒါအခြေခံကျင့်တင်တွေကိုနားလည်ရအခြေခံကျင့်တင်တွေကိုနားလည်ရမယ်ဆိုတော့ဒါဦးဇင်းတို့အခုဥတည်ပြီးတော့ဟောနေတာတော့ဒါဝိတ္တု9ပါးဆိုတဲ့ဒီကျင့်တဲ့တရားကိုဥတည်ပြီးဟောနေတာဖြစ်လေတော့ဒီဝိတ္တု9ပါးကိုအခြေခံအားဖြင့်တော့မိမိတို့မလုပ်ကြရမယ်ဆိုတော့နားလည်ထားကြရမယ် ဒီဝိတ္တုတ္တိခုနမကိုကြကြနနာနားလည်ပြီးအခြေခံအနေနဲ့ဒီကျင့်စဉ်တွေကိုငါတို့တော့ဒါဒီငါတို့လူလာတဲ့ဆင်းရဲဒုက္ခတွေမှလွတ်မြောက်ရာအတွက်တကယ်ကျင့်စဉ်မှန်မယ်လို့ဒီလိုနားလည်ပြီးဆိုရင်ဒီနားလည်မှုစီဒုတ္တကကြီးဒီမှာဒီဘဝမှာလက်တွေ့ဟိုကျင့်ကြံနေတာလဲပါသလိုပေါ့ဒီဘဝမှာဒါရတ္တမရတ္တဘုံနဲ့ အဲနိဗ္ဗာန်ကိုမျက်မှောက်ပြုပြီးဆင်းရဲဒုက္ခတွေအကုန်ဆုံးရအောင်ဒီဘဝမှာမလုံနိုင်ရင်တော့မှပဲတဏှာနာဂတ်ဒီကျင့်တဲ့အနာဂတ်တဏှာမှာကျင့်လေရတဲ့အခါထိုကျင့်နေမှန်တွေကိုမိမိတို့ကလောလောကူကူနဲ့လက်ခံနိုင်မယ်ထိုလမ်းစဉ်ချမှတ်ထားတဲ့လမ်းစဉ်ဒီအတိုင်းမိမိတို့ကမမှန်ကန်ကန်နဲ့ဒါဆင်းရဲဒုက္ခတွေအကုန်ဆုံးရအောင်ဒါရှောင်လန်းနိုင်မှာဖြစ်တယ်တို့အတွက်ကြောင့်ဦးဇင်းတို့ဒါဒီကျင့်စဉ်ခုနှစ်ပါးကိုခတ်တူတူပြန်ပြီးတော့ဒါပြောကြရအောင်ပေါ့ အဲ့တော့ကျင့်စဉ်ခုနှစ်ပါးအနေနဲ့ဒါဝိတ္တုဒ္ဓိခုနှစ်ပါးနံပါတ်1သီလဝိတ္တုဒ္ဓိဟောသီလဝိတ္တုဒ္ဓိဆိုတာဒါကိုကျင့်သီလတွေပေါ့စင်ကြယ်မှုဒါခြေခံအော်ပြီးတဲ့အခါကျမှဒီသီလဝိတ္တုဒ္ဓိဆိုတဲ့ကိုကျင့်တရားတွေကိုမိမိတို့အခုလိုပေါ့ငါးပါးသီလတွေခံယူကျင့်သုံးစောင့်တည်ထားတယ်ထိုက်တဲ့အခါမှာအရှစ်ပါးသီလကိုးပါးသီလတွေခံယူခြင်းသုံးစောင့်တည်ကြတယ်။အာရဟန္တာငါတို့ဒီမှာပြောတဲ့ခုနပါဠိမောကတမရလို့ခေါ်တဲ့229သောသီလတွေ အာအိန္ဒိယတံဝရသီလအာဇီဝပါရိတုတ်တိသီလပစ္စယတန်တိသီလသီလကဒီသီလကြီးတွေကိုလည်းဖြစ်ကျင်နေပြီဆိုရင်ဒါသီလဝိတုတ်တိကိုဖြစ်ကျင်နေတာအဲဒီသီလဝိတုတ်တိကိုဖြစ်လို့သီလဝိတုတ်တိဘိုင်းမှာပေါ့ကိုကျင်တရားတွေကအစင်ကြပြီဆိုရင်တဆင်တက်ပြီစိတ်တဝိတုတ်တိကိုခုအဲစိတ်တဝိတုတ်တိဘိုင်းမှာတော့ဒါနိဗ္ဗာန်အငြိကြီးတွေကင်းစင်နေတဲ့စိတ်စဉ်စင်ကြခြင်းပေါ့စိတ်စဉ်ရဲ့စင်ကြခြင်းမှာပဲတိကတော့အဲတော့စိတ်စဉ်ရဲ့စင်ကြခြင်းဆိုတာစိတ်စဉ်ကဘာလို့ကြောင့် ညှဉ်းနှိုင်းရတာတော့လို့မေးတော့နိဝရဏတွေကြောင့်ညှဉ်းနှိုင်းရတယ်။အဲဒီနိဝရဏတွေကလွတ်မြောက်ရေးအတွက်ဒါမိမိတို့ကစိတ်အစဉ်စင်ကြယ်မှစင်ကြယ်နိုင်ရေးအတွက်နိဝရဏတွေကလွတ်မြောက်အောင်ကြိုးစားကြရမှာဖြစ်တယ်။အဲဒီနိဝရဏတွေကလွတ်မြောက်ရေးအတွက်တနည်းအားဖြင့်နိဝရဏတရားတွေကိုဖယ်ခွာထားနိုင်ရေးအတွက်ဒါဘာလုပ်ကြရမလဲဆိုတော့သမထကမ္မဋ္ဌာန်းတွေကိုကျင့်ကြံကြိုးကိုအားထုတ်ကြရမှာဖြစ်တယ် အဲ့လိုသမဏကမ္မဋ္ဌာန်းတွေကိုကျင့်ကြံကြိုးကိုအားထုတ်လို့မိမိတို့စိတ်တဏ္ဍာအစင်မှာနိဝရဏအညီကြီးတွေကိုဖယ်ခွာနိုင်ပြီအညီကြီးတွေကင်းစင်ပြီးစိတ်အစဉ်ကတကယ်ကိုစင်ကြယ်နေပြီဆိုတဲ့အခါဒါတစင့်တက်ပြီ စင်ကြယ်တဲ့စိတ်နေစိတ်ထားနဲ့တစင့်တက်လှမ်းလိုက်လို့ရှင်းရင်ဒီလားဒီဥတော်မြေပေါ်မှာယက်တီစင်ကြယ်တဲ့စိတ်ထားနဲ့တစင့်တက်ရင်ဘယ်ကိုတက်လှမ်းနိုင်အောင်ဆိုတော့အမြင်မှန်ကိုရနိုင်တယ်ဘာကိုရနိုင်လဲအမြင်မှန်ကိုရနိုင်ပါတယ်ဗျာ အမြင်မှန်ကိုရနိုင်တယ်ဒါကိုဒိဋ္ဌိဝိသုဒ္ဓိဒါဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာတော့ဦးဇင်းတို့ဉာဏ်မြင်စင်ကြယ်ခြင်းပါလို့ဉာဏ်မြင်စင်ကြယ်ခြင်းဆိုတော့အဓိကဦးဇင်းတို့နားလည်လွယ်အောင်ပြောရင်ခုနအမြင်ပေါ့အမြင်ကစင်ကြယ်ခြင်းအယူကစင်ကြယ်ခြင်းအဲ့တော့အမြင်ကစင်ကြယ်ခြင်းနဲ့ဆိုတော့ဒါဉာဏ်ပညာဘိုင်းကိုစပြီးတော့ချင်းချင်းပြီးတော့ရောက်လာတာပေါ့အဲ့တော့ဉာဏ်ပညာဘိုင်းကိုရောက်လာတဲ့အခါကျတော့စိတ်သက်စင်ကြယ်နေတဲ့ပုဂ္ဂိုလ်တယောက်ဤအတိအမြင်တွေဟာတိတ်ပြီးတော့ စင်ကြယ်တယ်တနည်းအားဖြင့်မှန်ကန်တယ်ပေါ့အဲ့တော့စိတ်စဉ်မှာညင်နွမ်းနေပြီခုနနိဝရဏတရားတွေနဲ့ပြည့်နေနေလို့စိတ်တော်ဝိသုဒ္ဓိမဖြစ်ဘူးဆိုတဲ့ပုဂ္ဂိုလ်တယောက်အတွက်တော့အဲ့ဒီမှာအတွေ့အခေါ်အယူအဆအမြင်ရှုတော့အဲ့ဒီဒီဘလို့မှမမှန်ကန်နိုင်အဲ့တော့ကြောင့်ဒါစိတ်တော်ဝိသုဒ္ဓိကိုအရင်ဖြစ်ကျင်ရတယ်ပြောတာ အဲစိတ်စဉ်မှာခုနလိုပေါ့နိဗ္ဗာန်အညစ်အကြေးတွေကိုတော်တော်ကြီးခွာထားနိုင်ပြီဆိုတဲ့သူတော်ကောင်းစိတ်ကလေးကဆင်ကျဲနေတဲ့အခါဒီဒီဒိဋ္ဌိဝိတ္တုပိုင်းရောက်လာတော့ဒုက္ခဉာဏ်ပညာတွေပေါ့ဉာဏ်ပညာပိုင်းမှာကောင်းစိုးနှစ်တန်းကိုခွဲခြားသိမြင်နေဟောဒါဉာဏ်ပညာပဲနောက်တစ်ခါအရှိတရားတွေကိုလက်ခံနိုင်တယ်ဒါဉာဏ်ပညာပဲဦးဇင်းတို့တတ္တဝါတွေကိုခုနတတ္တဝါတွေကိုခွဲခြားစိတ်ကြပြီးကြည်ဒါယုတ်တရားအစုပုံနတ်တရားအစုပုံဒါပဲရှိတယ် ထိုယုတ်တရားအစုပုံတန်တရားအစုပုံထိုယုတ်တရားတွေဘပုံဘပတ်ဗဏိနနဲ့ဖြစ်တယ်။ဒါအင်မတန်သိငယ်တဲ့ယုတ်ကလအမုံပွားလေးတွေနဲ့ဖြစ်တယ်။ဟောနန္တရားတွေဆိုတော့သူကဝဋ္ဌိစိတ်တဏိယမလို့ခေါ်တဲ့ဝဋ္ဌိခြင်းအတိုင်းဖြစ်တယ်။ဒီတရားတွေကိုအမှန်တိုင်းမိမိကအရှိကိုအရှိတာမတိသေးတဲ့အခါမှာဒါတတ္တဝါတွေဒီဆင်းရဲဒုက္ခကမလွတ်မြောက်နိုင်တာ။ဒါကြောင့်မလို့စိတ်ဓာတ်တွေဆင်ကြတဲ့အခါလောလောကူကူနဲ့အရှိကိုအရှိတိုင်းလက်ခံနိုင်တဲ့အရှိကိုအရှိတိုင်းမြင်နိုင်တဲ့ရှုနိုင်တဲ့သုံးသပ်နိုင်တဲ့ အဲကိုရှိကိုရှိတိုင်းမြင်နိုင်သုံးသပ်နိုင်ပြီဆိုရင်ထိုသူတော်ကောင်းတွေဒါဒိဋ္ဌိဝိတ္တုပိုင်းမှာဒါအာတိဖို့ရဉာဏ်ပေါ့ဉာဏ်မြင်နေစင်ကြယ်လာပြီအဲ့လိုဉာဏ်မြင်စင်ကြယ်လာရင်ဒါတဆင့်တက်ကြိုးစားဆရာသမားတွေထံချင်းကချင်းကပြီးအယုတ်တရားကိုသိသိဖို့နန္တရားကိုသိသိဖို့ဒါတွေကိုစနစ်တကျနဲ့လေ့လာလိုက်လို့ရှိရင်ဒါနာမရူပပရိစေတဉာဏ်လို့ခေါ်တဲ့ရုပ်ဒီနန္ဒီကိုဒါပိုင်းခြားပြီးတော့သိမြင်တဲ့ဉာဏ်ပညာရပြီသိသိထားတဲ့ဉာဏ်ပညာရပြီ ဒါဆိုရင်ဒါဒိဋ္ဌိဝိတုဒ္ဓိဒါဉာဏ်အမြင်စင်ကြယ်ပြီအဲ့လိုဉာဏ်အမြင်စင်ကြယ်ပြီးရုပ်တရားတွေကိုအရှိအတိုင်းမိမိတို့ကလက်ခံပြီးတော့တို့အရှိတဘာဝပရမတ္ထဓမ္မတွေကိုဒုဒုဒုနဲ့နဲ့သိပြီဆိုတဲ့သူတော်ကောင်းတယောက်ဒီသားလည်းရင်တဆင့်တက်ပြီးတော့ဒါကေကာဝိဒရဏဝိတုဒ္ဓိကိုကူကြရတယ်။နောက်ကေကာဝိဒရဏဝိတုဒ္ဓိဘိုင်းမှာတော့စောစောကဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာဒါထူးထူးထွန်းထွန်းနဲ့သိမြင်ထားတဲ့ယုတ်တရားနံတရား ဟောတလောကလုံးကိုကြည်လိုက်ရင်ရုပ်တရားပဲရှိတယ်နံတရားပဲရှိဉာဏ်မြင်ကသိပြီးစင်ကြင်နေပြီအဲ့လိုဉာဏ်မြင်စင်ကြင်နေတဲ့အချိန်ကျမှအထုရုပ်တရားနံတရားကိုဖြစ်စေတတ်တဲ့အကြောင်းတရားကိုဒါသိအောင်တစင်တက်ပြီးကြိုးစားရှာဖွေရတဲ့အပိုင်းဒါကိုတော့ပြစ္စယပရိကဉာဏ်လို့လည်းခေါ်တာပေါ့တို့တကကြီးဒီကမကြီးရင်းနှီးတဲ့အတုံးနဲ့တော်ဝင်တာပြိဿသမုပ္ပါရှုခွက်ပိုင်းပါကြောင့်ကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပါရှုခွက်ပိုင်းဒီပိုင်းလေးကိုရှုလိုက်လို့ရှိရင်တော့ဒါယောဂီသူတော်ကောင်းတယောက်ဒီ ဆိုတော့ကမိမိဒိဋ္ဌိဝိတ္တုဉာဏ်မြင်စင်ကြယ်တဲ့အပိုင်းမှာသိခဲ့တဲ့ရုပ်တရားနတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအပြစ္ဆုတ်ပံထူထောင်နေတဲ့အကြောင်းတရားကံတရားတွေကအနာဂတ်မှာပြန်ပြီးကျိုးပေးမယ်ဆိုတဲ့အကျိုးတရားဒါတော့အကြောင်းကျိုးဆက်နွယ်တာပေါ့အဲအတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်ပုံပြစ္ဆုတ်ပံအကြောင်းကြောင့်အနာဂတ်အကျိုးဖြစ်ပုံဒီတရားတွေကိုကိုယ်ကိုယ်ပြပြနဲ့သိပြီအဲလိုသိပြီဆိုလို့ရှိရင်ဒါကင်္ခာဝိတ္တနာဝိတ္တုတိပံယုံမတန်တရားတွေကိုကြော်လွှားလွန်မြောက် ရှေ့ကတော့ဆိုကြပါစို့ယုံမတန်တရားတွေကအမြင်မှန်မရှိတော့တန်တရားကတိတ်များတာပေါ့တကယ်အမြင်မှန်မရှိသေးတဲ့အခါတမ္မာဒိဋ္ဌိဉာဏ်နဲ့ကိုယ်တိုင်မျက်မှောက်ထွန်းပေါက်ပြီးအရှိတရားတွေကိုမသိတဲ့အခါမှာတန်တရားကတိတ်ပြီးတော့ကြီးဆိုတယ်လွန်မှုတယ်အဲတန်တရားတွေကြီးဆိုလွန်မှုပြီဆိုရင်တတ္တဝါတွေဒီဒါအဲ့ဒီမိမိတို့ကျင်နေရတဲ့ဘဝတွေမှာအမှားတွေပို့ပို့ပြီးတော့လောက်ကြတယ် အမတွေပို့ပို့ပြီးလုပ်လို့ရှိရင်ပို့ပို့ပြီးဘဝတွေကနေမွန်းကြတာပေါ့ဒါကြောင့်မလို့ပြိဿသောဘဒေသနာတော်ကြီးကိုဘုရားရှင်ကဒီဦးဇင်းတို့နတ်တရောင်နဲ့နတ်တွေဟောနတ်တရောင်နဲ့တိမ်တာမဟုတ်ဘူးနတ်တရောင်နဲ့နက်နဲတွေအဲ့ဒီပြိဿသမုပ္ပါဒေသနာတော်ကြီးပေါ့ဒီကြောင်းကျိုးဆက်နွယ်မှုတွေကိုတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါင်းမသိမြင်ရင်လည်းပဲ သူတော်ကောင်းတယောက်ဒီအိမ်မက်ထဲမှာတောင်မှပဲနိဗ္ဗာန်ကိုရောက်တယ်ဆိုတာမရှိပါဘူးသာသနာ့ဥဒုက္ခကလွတ်မြောက်တယ်ဆိုတာမရှိပါဘူးလို့ဒီလောက်ထိဟောထားတာအဲ့တော့ဦးဇင်းတို့ပြောချင်တာကအမှန်အမြင်မမှန်ရင်တန်တရားတွေများတယ်တန်တရားတွေများတဲ့ပုဂ္ဂိုလ်တယောက်ကလောက်ရမမှန်နိုင်ဘူးဒါကြောင့်မို့လို့ဆင်းရဲဒုက္ခကမလွတ်မြောက်နိုင်ဘူးလို့တို့ဘုရားရှင်ကဟောတာဒါကြောင့်မို့လို့ဦးဇင်းတို့ဒီဉာဏ်တွေဒီ တဏှာကိုဆင်းရဲဒုက္ခကတနည်းအားဖြင့်ဆင်းရဲဒုက္ခတွေကလွတ်မြောက်ခြင်းနေဆိုတဲ့သူတော်ကောင်းတွေအတွက်တော့ဒီကင်္ခာဝိဒနာဝိတ္တုဒီအပိုင်းမှာပြည့်စရာပြိကဉာဏ်တာအင်မတန်အရေးကြီးတယ်လို့လည်းဒါဒီလိုသဘောပေါက်ကြရအောင်အဲ့ဒီညာလေးမှာဦးဇင်းတို့နည်းနည်းလေးထပ်ပြီးပြောချင်တာတစ်ခုဘာလဲဆိုတော့ဒီပစ္စယပရိကဉာဏ်ပိုင်းကိုရောက်လာပြီတနည်းအားဖြင့်ကင်္ဃဥဒနာဥတုတိဘိုင်းပေါ့ပစ္စယပရိကဉာဏ်ပိုင်းကိုရောက်လာပြီဆိုဘာဖြစ်တော့ခုနပြောတဲ့ကြောင်းကျိုးဆက်နွယ်မှုတွေကို ကံနဲ့ကံရဲ့အကျိုးကိုမိမိရဲ့တမ္မာတိတိဉာဏ်ပညာဖြင့်တကယ်ထွန်းပေါက်သိမြင်ပြီအဲ့လိုထွန်းပေါက်သိမြင်တဲ့ပုဂ္ဂိုလ်တယောက်ဒီဘလောက်မြန်ဒီတန်တရာတွေတန်တရာတွေကိုဖေရှားနိုင်တာနဲ့ဘဝတွေဟာစိတ်ဟိုလုံခြုံစိတ်ချသွားရလေဆိုတဲ့အပိုင်းလေးကိုပြောချင်တာပေါ့ဘလောက်လုံခြုံစိတ်ချသွားရလေလို့ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီပစ္စယမရိကဉာဏ်ရတဲ့ပုဂ္ဂိုလ်ကိုနိယတဂတိကောသုလသောတာပန်နောနာမသာသနာတော်မှာထောက်ရတရားရပြီဂတိမြဲပြီ သုရသောတာပန်ကသောတာပန်အလားသုရသောတာပန်အနေနဲ့ဒီဘဝကထောက်ဒုတိယမြောက်ဘဝဒါနိယတဂတိကိုဂတိကမြဲပြီအဘေဒုက္ခတိကိုဘယုဘယနဲ့ပြိုကွဲပြီးတော့မကြရောက်တော့ဘူးတဲ့ဒါဒီဉာဏ်ကသိပြီးတော့တန်မှုရှိတယ်အဲ့တော့ဦးဇင်းတို့ဒီဘဝမှာပေါ့ဆင်းရဲဒုက္ခတွေရဲ့အကုန်ဆုံးရာခုနပြောတဲ့နိဗ္ဗာန်ကိုဒီဘဝမှာတင်ကိစ္စပြီးအောင်မိမိတို့မကြင်ကြံနိုင်ရင်တော့မှပဲဒီကဲ့သို့ပြစ္ဆယပရိကဉာဏ်လောက်ကိုရလို့ယုံမတန်တရားတွေ ဖယ်ရှားနိုင်တဲ့ကင်္ဂဥဒရာဝိတ္တုအစဉ်ကိုမျိုးတို့ရောက်အောင်ကျင့်နိုင်မယ်ဆိုရင်မိမိတို့ဘဝတည်အာမခံမရဘူးလားရပါတယ်ခင်ဗျာဘဝအာမခံတော့ရတယ်သို့တော့တဘောကသာပေါ့ဟုတ်မလားတဘောဆိုတော့ဘောအာမခံရပြီတဘောသာဆိုတော့ဒီဘောကမဟုတ်ဘူးဒီဘောကထောက်ဒုတိယမြောက်ဘောကတဘောကတော့ကောင်းရသူပတိချင်းတွေရောက်ပြီပေါ့ဒါကြောင့်မလို့ဒီအပိုင်းဒီလည်းအင်မတန်မှဗုဒ္ဓဘာသာမျိုးကောင်းသားမျိုးကောင်းသမီးတွေအတွက် အရေးကြီးပြီးတော့အ ਨੇ ဆုံးအစ်ဒီညံလောက်တော့မိမိတို့ရအောင်ကြိုးစားနိုင်ကောင်းတယ်လို့ဒီလိုလဲဒါဥစဉ်တို့တိုက်တွန်းတာပေါ့ကောင်းပြီအဲကင်္ဂဝိဒနာဝိတ္တုဒီပိုင်းမှာခုနကံနဲ့ကံရဲ့အကျိုးပုံမှာယုံမတန်တရားတွေကိုကြော်လွှားလွန်မြောက်ပြီးတော့ဉာဏ်မြင်ကသိစင်ကြယ်သွားပြီဆိုတဲ့အခါကျတော့မှတဆင့်တက်ပြီးတော့ဒီနံပါတ်5ခုမြောက်ဖြစ်တဲ့မက်ကမက်ကဉာဏတတနာဝိတ္တုဒီကိုကူးကြရမှာဖြစ်တယ်။ဟောဒီပိုင်းမှာတော့စောစောကပြောတဲ့ဒိဋ္ဌိဝိတ္တုဒီအရာသိသိထားတဲ့ယုတ်တရားနံတရား ကင်္ကာဝိရဏဝိသုဒ္ဓိယသိသိထားတဲ့အကြောင်းတရားအကျိုးတရားထိုယုံ nant တရားတွေနဲ့အကြောင်းတရားအကျိုးတရားတွေဒီသင်္ခါရတရားတွေကဖြစ်တယ်သင်္ခါရတရားတွေဒီဖြစ်ပြီးတာနဲ့ဒါလှင်းနေမြင်မြန်ကြီးပြက်နေတဲ့သဘောထိုသင်္ခါရတရားတွေကိုဒီမက်ကမက်ကညာနာတဒနာဝိတ္တုဒီပိုင်းမှာစတင်ပြီးတော့လက္ခဏာရင်သုံးတယ်တင်ပြီးတော့ခဏမစက်တသက်သက်နဲ့ဖြစ်ပြနေတဲ့အတွက်ကြောင့်မမြဲဘူးအနိစ္စဖြစ်ချင်းပြချင်းဒါကြဖြစ်နေဆက်နေတဲ့အတွက်ကြောင့်ဆင်းရဲတွေဒုက္ခ အကြေကဲခိုင်မာနဲ့တရားအပြင်တည်တတ်မနေဘူးအစိုးမရဘူးအနတ္တဒီလိုလက္ခဏာကြီးသုံးတယ်ပြင်ပြီးတော့ယူပွားသုံးတတ်တယ်ဆိုတော့ဝိပဿနာဘိုင်းကိုဒီ၅ခုမြောက်ဖြစ်တဲ့မကမကညာနာတတနာဝိတုဒ္ဓိပိုင်းရောက်တဲ့အခါမှာစပြီးတော့ဒါခြေချလာပြီခြေချပြီးတော့အဲ့ဒီမှာဝိပဿနာကိုစအားသိလိုက်လို့ဝိပဿနာဉာဏ်ဓမ္မတနာဉာဏ်ရမယ်ဥရိယပြဉာဏ်ရမယ်ရခဲ့ရင်ဒါဦးဇင်းတို့ ခုနဝိတ္တရိပိုင်းရမကမကညာနာတတနာဝိတ္တရိပိုင်းဖြစ်လာပြီဖြစ်လာတဲ့အခါကျမှတစင့်တက်ပြီးတော့ထိုဝိပဿနာဉာဏ်တွေကိုရင့်ကျက်အောင်ကြိုးစားလိုက်လို့ဝိပဿနာဉာဏ်တွေကဥဒိယပြဉာဏ်အနုပိုင်းကနေဥဒိယပြဉာဏ်အရင်ပိုင်းကိုကုပြီဆိုတဲ့ကဒီပိုင်းမှာပေါ့အနုပိုင်းနဲ့အရင်ပိုင်းကြားမှာဟိုဥပကိလေသာလို့ခေါ်တဲ့ဝိပဿနာဉာဏ်ကြောင့်တရားတွေကိုမိမိတို့ကကြော်လွှားရမှာဖြစ်တယ်အဲ့တော့ဒီဥဒိယပြညာအနုပိုင်းကိုအထုတ်လာတဲ့သူတော်ကောင်းတယောက်မှာဒီဝိပဿနာဉာဏ်ကြောင့်ဝိပဿနာကအန္တရာယ်ပေါ့ ဒါ10ပါးတစ်ပါးပါးနဲ့ကြုံရနိုင်တယ်10ပါးလုံးလည်းကြုံနိုင်တယ်လို့တစ်ပါးပါးနဲ့ကြုံရနိုင်တယ်အဲ့လိုအခက်အခဲတွေကြုံလာတဲ့အခါမှာထိုအခက်အခဲတွေပေါ်မှာဒါကတော့ကျင့်ခြင်းမှန်ဒါကတော့လမ်းစဉ်မှန်ဒါကတော့လျှောက်လန်းရမယ်လမ်းဒါကတော့မလျှောက်လန်းရမယ်လမ်းဆိုတာကိုခွဲခြားပြီးတော့တက်တည်နားလည်ရဖို့အတွက်တစင့်တက်ပြီးတော့ပြိပဒါဉာဏတတနာဝိတ္တုကိုကူးရမှာဖြစ်တယ်အဲ့တော့ဒီဘိုင်းကတော့ဝိပဿနာဉာဏ်ဘိုင်းနေဖြစ်တဲ့အတွက်ကြောင့်ဒီဘိုင်းက ဟိုဆရာသမားတွေနဲ့လည်းတကယ်ချင်းချင်းချင်းကန်းပြီးတော့မိမိတို့ကအနိပြတော့လေ့လာဖို့လိုတာပေါ့အဲ့လိုလေ့လာရလို့ဝိပဿနာဉာဏ်ကြီးရင့်ကျက်အောင်လုပ်နိုင်လို့ရှိရင်ဥရိယပြဉာဏ်အနုပိုင်းကနေပြီးတော့ဥပကိတတာတွေကိုပယ်ခွာနိုင်မင်းအန္တရာယ်တွေကိုကျော်လွှားနိုင်မင်းကျော်လွှားနိုင်အဲ့တော့အန္တရာယ်တွေတွေ့ဒီတိုင်းနေရမှာဒီတိုင်းတော့နေလို့မရဘူးပေါ့နီးလန်းရှိတယ်နီးလန်းအတိုင်းမိမိတို့ကဆရာသမားတွေနဲ့ချင်းကပ်တတိနာလဲတဲ့ပုဂ္ဂိုလ်တွေတန်းချင်းကပ်ပြီးတော့ဒါကြိုးစားလိုက်လို့ရှိရင်ဒီအန္တရာယ်ပေါ့ဝိပဿနာရဲ့ အနောက်အရှေ့အန္တရာယ်တွေကိုကျော်လွှားနိုင်မှာဖြစ်တယ်ဒီအန္တရာယ်တွေကိုကျော်လွှားနိုင်တာ ਨੇ ဘာဖြစ်တော့ဘုဒ္ဓရပြညာအရင်ပိုင်းကိုကုလာပြီအဲဒါဆိုလို့ရှိရင်ပြိပ္ပာညာတဒနာဝိတ္တရိပိုင်းကိုဒါတစင်တက်သွားပြီမိမိတို့ကဉာဏ်ပေါ့ပညာတွေတစင်တိုးတက်သွားတာမိမိတို့ဝိပဿနာအထုတဲ့ပုဂ္ဂိုလ်တယောက်ဆိုတာမိမိတို့ရဲ့အလုပ်လုပ်ငန်းတွေဒါတိုးတက်လာပြီအန္တရာယ်တွေကျော်လွှားလိုက်တာ ਨੇ အောင်မြင်မှုကိုဒါနီးလာပြီနိဗ္ဗာန်နဲ့နီးလာပြီလို့ဒါလိုပြောလို့ရတယ် ဆင်းရဲဒုက္ခတွေလွတ်မြောက်ရနဲ့နေလာပြီအဲ့တော့အန္တရာယ်ဆိုတာတော့နေရာတိုင်းမှာရှိတာရှိတဲ့ဒီအန္တရာယ်ကိုမိမိတို့ကဒီမှာတင်ตายာနေလို့မရตายာနေလို့မရဆိုတော့ဒီဥပ္ပကိလေသာဘိုင်းမှာကဦးဇင်းတို့ရှေးပိုင်းသမထဘိုင်းမှာလည်းပဲပိဋိဒုက္ခဆိုတာရှိတယ်အယောင်လင်းနေဆိုတာရှိတယ်ဟောဒီဝိပဿနာဘိုင်းစရောက်လာလို့ခုနသမ္ပတနာဉာဏ်ဥဒိယပြဉာဏ်မှာလည်းပဲခုနအာအာထုံနေခိုင်မှာဝိပဿနာလက္ခဏာရေးသုံးတန်တင်းပြီးတော့ယူဝသုံးတန်နေခိုင်မှာလည်းတခါတည်း ကျင့်တတ်တယ်ပီတိဒေါမနတာတွေဖြစ်တယ်။ဟာနောက်တကအယောင်လင်းတွေပေါ်လာနိုင်တယ်စသည်အပြင်ဓာရီတိဒါချမ်းသာခြင်းမဟုတ်ဘူးဓာရီတိအယောင်ဆိုးထားတဲ့ဒါတရားတွေသာဖြစ်တယ်မိမိတို့ရဲ့ဘဝကိုလွတ်မြောက်နိုင်တရားမဟုတ်ဘူးလို့ဒီလိုနားလည်ပြီးတော့ဒီတရားတွေကလွတ်မြောက်အောင်ဒီအန္တရာယ်တွေကလွတ်မြောက်အောင်တဆင့်တက်ပြီးကြိုးစားရမှာဖြစ်တယ်အဲကြိုးစားတဲ့ဘိုင်းမှာစောစောကပြောသလိုပေါ့ဆရာသမားတွေနဲ့တတိနားလည်တဲ့ပုဂ္ဂိုလ်တွေနဲ့ ချင်းကပ်ပြီးတော့ကြော်လွှားလိုက်လို့ရှိရင်ဒါဥဒိယပြဉာဏ်ရင်ပိုင်းရောက်ပြီရောက်ရင်ဒါပရိပဒဉာဏတတနာဝိတ္တုဖြစ်ပြီအဲဒီကနေသိစင့်တဲ့ပြီးပင်ကဉာဏ်ဗယဉာဏ်အာရိနဝဉာဏ်နေပိဒဉာဏ်မောဇတုကမြဒဉာဏ်ပရိသင်္ကဉာဏ်သင်္ကာရုပကဉာဏ်အနုလောမဉာဏ်လို့ခေါ်တဲ့ဒီဉာဏ်ရှင်တွေကိုအစဉ်တိုင်းမိမိတို့ကဒါအာထုတ်သွားရမှာဖြစ်တာပေါ့ဖြစ်ခဲ့ရင်တော့ဒါကုဏအနုလောမဉာဏ်တိုင်အောင်တော့ဒီဝိပဿနာဉာဏ်တွေကတော့ဒါပရိပဒဉာဏတတနာဝိတ္တုတွေထဲမှာအကျုံးဝင်ပြီးတော့ အဲတစစ်တက်လို့မိမိတို့ကကြိုးစားလို့သင်္ခါရုပ္ပကဉာဏ်လေးနုလောမဉာဏ်ရောက်ရင်ဥပကဂေါတရဘူးကုပြီးတဲ့အခါမဉဏ်ဘုံဉဏ်ဆိုင်မယ်ပေါ့မဉဏ်ဘုံဉဏ်ဆိုင်တော့ဒါဉာဏတတနာဝိတုဒ္ဓိလို့ခေါ်တဲ့ဒါနိဗ္ဗာန်၌ဉာဏ်မြင်ဆင်ခြင်ခြင်းဆိုတဲ့မိမိတို့လိုလားတောင်းတပြီးမျှော်မှန်းရတဲ့ဆင်းရဲဒုက္ခတို့ကုံဆုံးရအစစ်ကိုမိမိတို့ကကိုယ်တိုင်မျက်မှောက်ဒါ ဆက်ရောက်ကြရမှာဖြစ်တယ်ဒါဉာဏတတနာဝိတ္တုရိပိုင်းဒါကြောင့်မလို့ဒီဝိတ္တုရိ9ပါးကျင့်တဲ့တရားပြီးတော့ကျုံနေဆုံနေရတဲ့ဘဝတန်ត្រာမှာ ရှိတဲ့အခကျုံနေဆုံနေရတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်ရတကြောင်ဒီတော်လမ်းပဲဒါကျင့်တယ်မှန်တခုပဲဒီလိုမျိုးအခြေခံအပြင်တို့တကားကြီးတွေတကမာကြီးတွေအလုံးသောသူတော်ကောင်းတွေကဒီလိုလက်ခံထားရမှာဖြစ်တယ်ဒီလိုလမ်းစဉ်တစ်ခုကိုကွက်ကွက်ကွင်းကွင်းနဲ့ဒါ ဉာဏ်မြင်ရှင်းရှင်းနဲ့သိထားပါမှဒါမိမိတို့ဘဝတွေဒီမိမိတို့လိုလားလိုရာပန်းနိုင်တိတာဟိုတက်လန်းနိုင်ကြမှာ ဖြစ်တယ်ဒါကိုတော့တို့တကကြီးထုံမကြီးတွေကိုစီကိုစီသဘောကြာနားလည်လက်ခံထားရမှာဖြစ်တယ်ကောင်းပြီဒီတော့ဒီလိုဝိသုဒ္ဓိခုနှစ်ပါးကိုစဉ်တိုင်းကြည့်ရမယ်လို့နားလည်လက်ခံပြီးတဲ့နောက်ဘာလို့တော့စပြီးတော့ကျင့်ရတော့ခုနနံပါတ်1လေ့လာရဲဆိုတာဒီကျင့်နေနေကိုမိမိတို့ကတကယ်ကို ဒါကျင့်နေဆိုတာဒီလိုရှိတယ်လမ်းစဉ်မှန်ကိုနားလည်အောင်လေ့လာရတယ်လေ့လာပြီးတဲ့အခါလာလက်တွေ့ကျင့်တဲ့အပိုင်းရောက်လာလက်တွေ့ကျင့်တဲ့အပိုင်းရောက်တဲ့အခါမှာခုနသီလဝိသုဒ္ဓိကဇာမေကိုကျင့်တရားတွေအခုလိုပေါ့ခံယူကျင့်သုံးစောင့်တည်ပြီးပြီးအဲ့လိုကိုကျင့်တရားတွေခံယူကျင့်သုံးစောင့်တည်ပြီးတဲ့အခါဒါတဆင့်တဲ့ပြီးတော့ဒါစိတ်တဝိသုဒ္ဓိဖြည့်ရေးပေါ့သီလဝိသုဒ္ဓိပိုင်းပြီးတဲ့အခါစိတ်တဝိသုဒ္ဓိဖြည့်ရေးကိုကုကြရမှာဖြစ်တယ်အဲစိတ်တဝိသုဒ္ဓိဖြည့်ရေးမှာတော့ဒါဦးဇင်းတို့ဟောလာတာပေါ့လေကိုဒီစိတ်တဝိသုဒ္ဓိပိုင်းဟောလက်စား ဒါအပိုင်း20ကုန်ရောက်လာအဲ့တော့ဒီဘိုင်းမှာတော့ဦးဇင်းတို့ကဟိုစစချင်းတရားအာနာပါနနဲ့တမာရီဒူတောင်မိုးလေးပြောခဲ့တယ်အာနာပါနနဲ့သရုဒ္ဓဇံရောက်အောင်တမာရီဒူတောင်မယ်အဲပြီးတဲ့အခါကျ32ခုထာတာကူးမယ်ပြီးတော့ရုပ်စုကမ္မထံကူးမယ်အဲပြီးတဲ့အခါအဲ့ရနေပြီးတော့ဖြူအောင်ကတိုင်းကူးပြီးတော့ဖြူအောင်ကတိုင်းကိုတမာဘက်10ပါးပေါက်တဲ့အခါဒါကတိုင်း10ပါးလုံးဆက်ပြီးတော့ကူးမယ်ကတိုင်း10ပါးလုံးဆက်ကူးပြီးတော့တမာဘက်10ပါးပေါက်ပြီဆိုတဲ့သူတော်ကောင်းကသရုဒ္ဓရကကမ္မထံလို့ခေါ်တဲ့အဆောင်ကျော် ကမ္မထံ၄ပါးပေါ့အဲဒီဆောင်းရောက်ကမ္မထံ၄ပါးထဲမှာဒါမေတ္တာကမ္မထံမေတ္တာကမ္မထံနဲ့ဆက်ဆက်လို့ဗြဟ္မဝိဟာရ၄ပါးအဲဗုဒ္ဓနုတ်တတိနဲ့ဆက်ဆက်လို့ဒါဗုဒ္ဓနုတ်တတိဓမ္မနုတ်တတိသံဃာနုတ်တတိပိုင်းအပြီးတဲ့ကမရဏနုတ်တတိအပြီးတဲ့ကအတုပကမ္မထံဆိုပြီးဒီလိုမျိုးဒါအဆောင်ရောက်ကမ္မထံတွေနဲ့ဆက်ဆက်တဲ့ကမ္မထံတွေနဲ့ဦးဇင်းတို့ဟောခဲ့ပြောခဲ့ပြီးပြီ။ဟောခုပိုင်းတော်ဦးဇင်းတို့ဒီ သမထပိုင်းထဲမှာကြံနေတဲ့ပေါ့နှုတ်တရီ6ပါးတဲ့ကဒါဒေဝတာနှုတ်တရီပိုင်းကိုရောက်လာပြီအဲ့တော့ဒီဒေဝတာနှုတ်တရီပိုင်းကိုယနေ့တော့ဒါဟောကြနာကြကြရအောင်ပေါ့ကောင်းပြီအဲ့တော့ဒီဒေဝတာနှုတ်တရီပိုင်းနဲ့ပတ်သက်လို့ဒါဦးဇင်းတို့အချင်းချုပ်ပေါ့ဘာသာပြန်ကြမယ်ဆိုဒေဝတာနှုတ်တရီဒေဝတာဆိုတာနတ်တွေပဲအနှုတ်တရီဆိုတာတော့ဗမန်တတ်တဲ့အောင်းမေအမတ်ရဆင်ခြင်ခြင်းပါပဲအအောင်မေနေမယ်အမတ်ရနေမယ်တတိကတ်နေမယ်ဆိုတာ အောင်မေအမတ်ရအစဉ်ချင်းချင်းနှလုံးပေါင်းလိုက်တော့ဒေဝရအနုတ္တရီဓာတ်တွေကိုဗမန်တက်တဲ့အောင်မေအမတ်ရအစဉ်ချင်းချင်းလို့ဒီလိုဘာသာပြန်လို့ရတယ်။သို့တော့ဒီနေရာမှာဒီဒေဝရအနုတ္တရီနဲ့ပတ်သက်လို့ဦးဇင်းတို့နားလည်ထားရမှာဓာတ်တွေကိုဗမန်တက်တဲ့အောင်မေအမတ်ရနေုံလားဆိုတော့ဒီလိုမဟုတ်ဘူး။မဟုတ်ဘူးဆိုတော့ဦးဇင်းတို့ဘာပြောထားတော့ဆိုတော့ဒေဝရနုတတိံဘာဝေတုကာမိနပါဏအရိယမကဝတိနာ သမုဒာဂတိဟိဒါဒာရီဂုဏိညိတမနာဂတိနာဘဝိတပံ ဟောဒီနေရာမှာဒါဒေဝရာနုဒ္ဓရီကိုပွားများခြင်းနဲ့ဆိုတဲ့သူတော်ကောင်းတရားဘာလို့ရမလို့အရိယာမကဝတိနာအရိယာမနဲ့အရိယာမဤအစွမ်းဖြင့်အရိယာမဤအစွမ်းဖြင့်ကောင်းစွာတည်နေတဲ့တတ္တာတိဟိကုဏိဟိသရာစရှိတဲ့ဂုံတွေနဲ့ပြည့်စုံဟိရမယ်လို့တလူပြောတာအဲ့တော့ဒီဘိုင်းကတော့ပြုံးငလင်နားထောင်ရင်တော့ဒါက နည်းနည်းတော့ထက်သွားတာပေါ့မိမိတို့ကရိယာကမဖြစ်သေးဘူးရိယာမဖြစ်သေးတဲ့ပုဂ္ဂိုလ်တယောက်ကဘယ်လိုလုပ်ပြီးတော့ဒီလိုရိယာမဲ့နဲ့ရှင်နဲ့ရိယာမဲ့ရဲ့စံပြင်ကောင်းစွာတည်နေတဲ့တတ္တအစရှိတဲ့ဂုဏ်တွေနဲ့တည်နေရမှာလေလို့ဒီလိုမေးလို့ရှိတော့မေးစရာမေးခွန်းလေးရှိတာပေါ့အဲ့တော့ဒီညမှာပြောချင်တာကတော့ဒါကအကောင်းဆုံးကိုပြောတာရိယာမဲ့နဲ့ရှင်နေတဲ့တတ္တအစရှိတဲ့ကောင်းစွာတည်တည်နဲ့တတ္တအစရှိတဲ့ဂုဏ်တွေရှိတိုင်းတော့အကောင်းဆုံးလို့ဒီလိုပြောခြင်းများဖြစ်တယ်ပေါ့ကဲကောင်းပြီအဲ့တော့ ဒီနေရာမှာအဲ့လိုပေါ့ခဏဒီတရားဆရှိတဲ့ဂုံတွေပေါ့မိမိတဏ္ဍာမှာတော့ဥစွာပထမရှိထားရတယ်အဲ့လိုမိမိတဏ္ဍာမှာ ရှိပြီးတော့မှရှိထားတဲ့သူတော်ကောင်းတယောက်ကမှဩနတ်ပြည်နတ်လောကကိုရောက်သွားတဲ့သူတော်ကောင်းတွေအာနတ်တွေနတ်ပြည်6တက်ကနတ်တွေစီရူမာတွေတောင်းရင်းနာယာမဒုတိဒနေမာရတိပရနေမိတာဝတ္တဝတိလို့ခေါ်တဲ့နတ်ပြည်6တက်ဟောနောက်တကမြမာတွေအဲ့ဒီ နတ်ပြည်နဲ့မြမပြည်ရောက်လာတဲ့ဒီသူတော်ကောင်းတွေဒီနတ်မြတ်နတ်ကောင်းနတ်မြမအပေါင်းတွေဒီတတ္တဝတတ္တဟာသီလသုတ္တဇာကပညာလို့ခေါ်တဲ့ဒီသူတော်ကောင်းဥစ္စာတွေသူတို့တဏ္ဍာမှာရှိတယ်ထိုသူတော်ကောင်းဥစ္စာတွေရှိတဲ့အတွက်ကြောင့်သူတို့ဒီဒီနတ်ပြည်နတ်လောကကိုရောက်ကြရတယ်တနည်းအားဖြင့်ဒါဆင်းရဲဒုက္ခတွေအမှန်တန်နေတာပေါ့ ဆင်းရဲဒုက္ခတွေမရှိဘူးလို့တော့ဦးဇင်းတို့ပြောလို့မရဘူးဘဝတန်တရာဖြစ်နေတဲ့အတွက်ကြောင့်ဆင်းရဲဒုက္ခတွေတော့ရှိမှာပဲတွတ်တော့လူပြည်လူလောကနဲ့တိုင်းတာနိုင်စာမယ်ဆိုရင်တော့တဲ့အဲ့ဒီဒါနတ်ပြည်နတ်လောကဒီဒါဦးဇင်းတို့လူပြည်လူလောကနဲ့ဆိုင်များစွာဒါဆင်းရဲဒုက္ခတွေနည်းတယ်ပေါ့နော်အဲ့လိုဆင်းရဲဒုက္ခတွေနည်းတဲ့နတ်ပြည်နတ်လောကကိုရောက်ကြရဒီနေ့အပြင်ဒါချမ်းသာဘက်ကကြည့်နော်လူပြည်လူလောကလူစည်းစိမ်တဲ့နတ်ပြည်နတ်လောက ဆိုတဲ့နတ်စည်းစိမ်ကတော့ဒါတိုက်တာနှိုင်းစားမယ်ဆိုရင်အင်မတန်မှကွာခြားတယ်အဲ့လိုချမ်းသာစည်းစိမ်တွေကိုဒါရရှိခံစားပြီးဆင်းရဲဒုက္ခတွေနေတဲ့ပုံဘဝကိုရောက်ကြရတာထိုတတ္တာသီလသုတ္တဆာကပညာလို့ခေါ်တယ်ဒီသူတော်ကောင်းဥစ္စာတွေကြောင့်ဖြစ်တယ်အော်ငါတဏ္ဍာမှာလည်းသူကဲ့သို့သောသူတော်ကောင်းဥစ္စာတတ္တာသီလသုတ္တဆာကပညာဆိုတဲ့သူတော်ကောင်းဥစ္စာတွေရှိနေပါလားသူတော်ကောင်းတရားတွေရှိနေပါလားလို့ဒီလိုဆင်ခြင်ရတာဒါကြောင့်မလို့ဆိုတော့နောက်ဆုံးမှာဘာဖြစ်တယ်တော့ ဧဝံဒေဝတာတက္ခိဌာနိထပိတဝအတနောတတ္တာတိကုဏနုတ္တိတပ္ပဧဝံဤသို့ဒေဝတာနတ်မြတ်နတ်ကောင်နတ်မြမအပေါင်းတို့ကိုတက္ခိဌာနိတတ္တရာ၌တပိတဝထားပြီး၍အတနောမိမိတတ္တာတိကုဏတတ္တာဇာရှိတဲ့ဂုံတို့ကိုဝါတတ္တာတိလသုတ္တဇာကပညာစုတဲ့ဂုံတို့ကိုအနုတ္တိတပ္ပဗံပန်တတ္တအောင်မြေအမတ်ရစီရင်ရမယ်ဟောဒါဒေဝတာနုတ္တိကိုပွားများတဲ့ပုဂ္ဂိုလ်အချုပ်ပဲ အဲ့တော့ဗာပြောချင်တာလို့ဆိုတော့ဒေဝရနုဒတိကိုပွားများအားထုတ်ခြင်းနဲ့သူတော်ကောင်းသည်မိမိတဏ္ဍာမှာခုနတတ္တတိလသုဒ္ဒစာကပညာဆိုတဲ့သူတော်ကောင်းတရားတွေဥစွာပဋ္ဌာမှာရှိအောင်ကြိုးစားရမှာဖြစ်တယ်။အဲ့လိုကြိုးစားပြီးတဲ့အခါကျတော့မှခုနထိုသူတော်ကောင်းတရားတွေရှိလို့နတ်ပြည်နတ်လောကမြမပြည်မြမလောကဆိုတဲ့ဒီနတ်စည်းစိမ်မြမစည်းစိမ်မျိုးခံစားနေကြရတဲ့သူတော်ကောင်းတွေကိုနှံ့အာယုံပြုထိုသူတော်ကောင်းတွေကိုအာယုံပြုပြီးတော့ဒီသူတော်ကောင်းတွေကဲ့သို့နတ်ပြည်နတ်လောကရောက်နေတဲ့ပုဂ္ဂိုလ်တွေ အပြမပြေပြမလောကရောက်နေတဲ့ပုဂ္ဂိုလ်တွေကဲ့သို့သောတရတိရတရဇာကပညာတွေငါတဏ္ဍာမှာလည်းရှိနေပါလားဆိုပြီးတော့ဒီလိုမျိုးစင်ကျင်ရင်တဲ့ဒါဒေဝတာနှုတ်တတိကမ္မထံဖြစ်ပြီးအဲဒီကြောင့်မလို့ဦးဇင်းတို့ဒီဘိုင်းလေးနဲ့ပတ်သက်လို့ပေါ့ဒါတို့တကကြီးဒီကမကြီးကိုတိုက်တွန်းထားတဲ့ဒီကုတ်ကုတ်ကူပေါ့ဟိုစင်ကျင်ရမယ်ဒီခါတာလေးတပုံနဲ့ဦးဇင်းတို့စားကြရအောင် ယေတတ္တာတိကုနေဟိဒေဝတာဒေဝတံကတာမယံပိဒေတံဝိဇန္တိအဟောမိကုဏဟွန်တတာဒေဝတာဇတုမာတာဝရိန္ဒာနိနတ်ပြည်၆လီမြမပြည်ဝဲကိုစီခံစားနတ်မြမများတို့သည်ယေတတ္တာတိကုနေဟိတရာတိလမြာတုတာနှင့်ဇာကပညာစင်လာလောက်လုံးကျေးဇူးဂုံတို့ကြောင့် ဒေဝတံယောဂမကဥပမတွေသာတော်ဖွဲ့ဤနေထိုင်ရေးနှင့်မိမိစုတာကင်းစဉ်ခွာလမင်းမိစုတာကင်းစဉ်ခွာလဗျမ္မာနတ်ဤအဖြစ်သို့ဂတာဤလူပြေမှစုတည်ကြလျင်ခဏမဏီကရောက်ကြလေကုန်ပြီမယံပြီဖရာအကြိုက်တရားလာ၍ ဖရာအကြိုက်တရားလိုက်၍အားဆိုင်နှစ်တို့ဤငါကိုမှလည်းပဲဒေဂုဏနတ်မြမနံကက္ခမြန်ဖို့စကံလောက်လုံးထိုကဲ့သို့သောခုံတို့သည်နံဝေဇန္တိအမြဲမပြတ်တတိချက်သည်ဖြင့်မလပုံသည်ရှိကြပေကုန်၏မေငါဤဂုဏဝန္တတာနရာတိလဇတိလောက်လုံးဂုံပေါင်းစုံသူ၏အဖြစ်သည် အဟောဝတ္တတမလွန်အယိကြံနိုင်ဤဘို့လေးလေးပင်ပင် အစဉ်မျိုးမှန်ဩအံဩဘွယ်အဖို့ထိုက်ပါပြီစွာတကားသာဓုသာဓုသာဓုပါဗျာ အဲ့တော့ဒီဒေဝရာနုတ္တရိကမ္မထံကိုပွားများခြင်းနဲ့သူတော်ကောင်းတွေဒီဥစ္စာပထမမိမိတို့တဏ္ဍာမှာခုနတတ္တသီလသုတ္တသာကပညာလို့ခေါ်တဲ့ဒီသူတော်ကောင်းဥစ္စာသူတော်ကောင်းတရားတွေရှိအောင်ဥစ္စာပထမကြိုးစားထားရမှာဖြစ်တယ်။အဲ့လိုကြိုးစားပြီးတဲ့အခါကျမှဟောစောစောကပြောတဲ့ဒုသူတော်ကောင်းတရားတွေရှိနေတဲ့ပုဂ္ဂိုလ်တွေဒီလူဘဝလူပြည်လူလောကသုတိပြည့်ပြီးတည်လွန်သွားကြတဲ့အခါတဲ့။ဘာဖြစ်တော့ဒေဝတံယောဂမကဥပမတွေ့ ဟိုဒါလေးတွေအကြီးတဲ့ဓမ္မကြီးတွေတယောတာယောဂမကဥပမတွေ့သာသောဖွဲ့ရည်နေထိုင်ရည်နေယောဂမကနတ်ပြည်နလောကမှာဦးဇင်းတို့တကားတဲ့သုတိပြတ်ကြီးတည်လို့ရင်တည်လွန်တော့မယ်တကားတဲ့ဒီလိုမျိုးဦးဇင်းတို့ကြီးတို့တကားတဲ့ယောဂရီနဲ့ဒီလိုမျိုးမဖြစ်တော့အနာယောဂတွေကိုစင်းရမှုအနာယောဂတွေခံစားမနေရအောင်ကံကုံလို့တော့သုတိပြတ်ကြီးတည်လွန်ရင်တည်လွန်မယ်ဦးဇင်းတို့တို့ယောဂကြီးတွေနဲ့ခံစားမနေရဘူးလို့ပြောတာယောဂမကဥပမတွေ့ဘေဥပအန္တရာယ်တွေလည်း ဒါဥစဉ်တို့လူပြည်လို့မရှိဘူးတဲ့ယောဂမကဥပမတွယ်စတောက်ဖွဲ့ရည်နေထိုင်ရင်းနေဟောစတောက်ဖွဲ့သူတို့ကကံကြောင့်ဖြစ်တဲ့ဘုံဘဝတွေဖြစ်ကြတဲ့အတွက်ကြောင့်ကုသိုလ်ကံရဲ့အရှင်ဝန်ကြောင့်ဖြစ်တဲ့အတွက်ကြောင့်စားတော့ဘယ်လိုဦးဇင်းတို့လူပြည်လောကလိုအစားတော့ဒီရှာကွင်းမနေရဘူးစားရတော့ရအတွေ့အချိန်ဒီကုန်ခံပြီးတော့ပင်မစင်ရခံနေရမလို့ဘူးအချိန်တန်စားခြင်းလေဆိုရင်စားတော့ဖွဲ့ရောက်ကဒါသူကသူအလိုလိုပဲ ဒါရောက်ရှိလာမှာဖြစ်တယ်ဒါကြောင့်မလို့ယောဂမကဥပပတ္တသတ္တဖွဲ့ရည်နေထိုင်ရည်နေဟော နေရထိုင်ရည်ဟာအင်္ဂီဟာအစောဥပြီဒါတွေလည်းပဲနတ်ပြည်နတ်လောကယမပြည်ယမလောက သူကကံလျောက်ပေါ်လာတယ်ဘုံပိမှန်တွေနဲ့ပဲဒါနေကြရတာဖြစ်တယ်အဲတို့တွေကြောင့်အထူးကြီးဟာစီမံဆောက်လုပ်ပြီးတော့ဒီလိုမျိုးလည်းပဲနေထိုင်ရည်အတွက်လည်းပူပန်းနေကြမလို့တဲ့ယောဂမကဥပမတ္တသတ္တဖွဲ့ရည်နေထိုင်ရည်နေ မင်းဘေးဆိုတာကင်းစင်ကွာလန်ဟောဘာဆိုတာဆိုမင်းဘေးဆိုတာတဲ့ဗါတယ်တော့မင်းဘေးဆိုတာဗါကင်းတော့ပါတယ်မင်းဘေးဆိုတာကဘာဆိုတာပြောတာဆိုခုနပေါ့ယန္တမျိုး၅ပါးထဲမှာပါတယ်မင်းစုမင်းယုတ်မင်းညစ်တီကအန္တရာယ်ကလည်းနတ်ပြည်နတ်လောကမြမပြည်မြမလောကမှာရှိမလားမရှိပါဘူးခင်ဗျာမရှိဘူးတဲ့ဒါကြောင့်မလို့ဦးဇင်းတို့စောစောကပြောခဲ့တာ ချမ်းသာတွေကိုတိုင်းတာကြမယ်ဆိုရင်လူပြည်လူလောကလူစည်းတွေဒီနတ်ပြည်နတ်လောကနတ်ချမ်းသာနတ်စည်းတွေနဲ့တိုင်းတာနိုင်စားရင်ဒါမပြောပါတော့ဘူးဟောခုဆင်းရဲဒုက္ခအပိုင်းကိုကြည့်တော့လေဒီနေ့ဦးဇင်းတို့လူပြည်လူလောကမှာကြုံနေရတဲ့ဇာဝင်တွေရည်ရှိတယ်အာကျမ်းမာရည်ရှိတယ်ခုနပြောတယ်ယောဂမကဥပမတွေ့ခုနဦးဇင်းတို့မှာယောဂတွေကြောက်နေရတာ ဘေးဥပအန္တရာယ်ကြောက်နေရတာအာသဝေနည်းရဲ့အတွက်ကြောင်းကြဆိုင်ပြီးပူပန်းနေရတယ်ကြိုးစားအားထုတ်နေရတယ်နေတိုင်းရဲ့အတွက်ကြိုးစားအားထုတ်နေရတယ်။အော်ဒီရတဲ့တခါတခါလည်းမင်းသူမင်းယုတ်ဒီကျက်လာရင်ဒီမင်းသူမင်းယုတ်ဒီအန္တရာယ်ကလည်းကြောက်ကြလန့်ကြရတယ်။ဟောနတ်ပြည်နဲ့လောကမှာကြတော့ယောဂမကဥပမတွေဇာတော်ဘွေဤနေထိုင်ရင်းနဲ့မင်းမီးဆိုတာကင်းစင်ကွာလန်ဒီတစ်ချက်နဲ့တင်တို့တကကြီးတကမကြီးနတ်ပြည်နဲ့လောကဒီလူပြည်လူလောကနဲ့အစာများစွာတာလွန်နေလို့ဦးဇင်းတို့ မှန်းဆပြီးတော့မသိနိုင်ဘူးလားသိနိုင်ပါတယ်ဗျာသိနိုင်ပါတယ်ဒါကြောင့်မလို့ယောဂမကဥပမတွေဇာတော်ဘွေဤနေတိုင်းဤနှင့်မိမိဆိုတာကင်းစဉ်ကွာလက်ယမနဲ့ဤအဖြစ်တို့ဟောအဲ့ဒီပုဂ္ဂိုလ်ဤတစ်ချိန်ကလူပြည်လူလောကမှာတော့ငါကုဏတတ္တာသီလသုဒ္ဓဇာကပညာလို့ခေါ်တဲ့သူတော်ကောင်းတရားတွေကို ဒါကိုယ်ဝယ်စင်မြန်းပြီးတော့ထိုသူတော်ကောင်းတရားတွေကိုအစဉ်တစိုက်ဖြစ်ကျင်ခဲ့တဲ့အတွက်တဲ့ထိုသူတော်ကောင်းတွေကလူပြည်လူလောကကသုတိပြည့်ကျွေးတည်လွန်သွားကြပြီဆိုတော့အခုပြောခဲ့တဲ့ယောဂမကဥပမတွယ်သာတော်ပွဲဤနေထိုင်ရင်းနေမင်းမေစုတာကင်းစင်ကွာလမြမနဲ့ဤအဖြစ်တို့ကတာဤလူပြည်ဤလူပြည်မှသုတိကြလျင်ခဏမနေကြောက်ကြလေကုန်ဤဟော အဲ့လိုတရားတရားတွေနဲ့ပြည့်စုံတယ်သီလတရားတွေနဲ့ပြည့်စုံတယ်တုဒ္ဒဆိုတဲ့အကြောင်းမြင်တွေနဲ့ပြည့်စုံတယ်စာကဆိုတဲ့ဇွန်ကျဲမှုပိကံမှုတွေနဲ့ပြည့်စုံတယ်ပညာဆိုတဲ့ကောင်းဆုံးနှစ်တန်ကိုခွဲခြားတတ်သည့်နားလေတဲ့ပညာတွေနဲ့ပြည့်စုံခဲ့တဲ့အတွက်ကြောင့်ဒုပုဂ္ဂိုလ်တွေလူပြည်ကနေပြီးအစွတိပြည့်ပြီးတည်လွန်တဲ့အခါမှာဘာဖြစ်တော့ခဏမကြာတဲ့အကြာကြီးကားတဲ့လူပြည်လောကမှာလို့အမိဝမ်းထဲမှာကိုလာလွယ်ဆယ်လအမိဝမ်းနဲ့စောင့်မနေရဘူးတခါလေဒီကစွတိပြည့်ပြီးတည်လွန်လာတဲ့ကိုယ်တော်လဲဆန့်လိုက်တယ်လို့အဲတခါလေ ဟိုဟိုဘက်နတ်ပြည်နှလောကမှာဘဝကလေးဆိုဥပပတ္တိအနေနဲ့ကိုထင်ရှားသွားပြီးတော့ဖြစ်တာပဲအဲကိုထင်ရှားသွားဖြစ်ပြီးခုနပြောတဲ့နတ်ပြည်နှလောကမှာစောစောကပြောတဲ့ဒါဆင်းရဲဒုက္ခတွေကင်းကင်းရှင်းရှင်းနဲ့နတ်စည်းစိမ်ကို ခံစားကြရတာဗာစည်းစိမ်ကိုခံစားကြရနတ်စည်းစိမ်ကိုခံစားကြပါမယ်ခင်ဗျာအဲ့တော့ဦးဇင်းတို့လူပြည်လောကမှာလည်းခုနပြောတဲ့လူစည်းစိမ်ဆိုတာတော့ရှိတာပေါ့လူစည်းစိမ်ထိုက်တဲ့လူစည်းစိမ်ကာမဂုဏ်စည်းစိမ်တွေတော့မိမိတို့ခံစားကြရတာမှန်ပေမဲ့ခုနလူပြည်လောကမှာခုနပြောတဲ့ ယောဂါတွေဥပအန္တရာယ်တွေဟောယောဂါတွေကလည်းကြောက်ရဘေးဥပအန္တရာယ်တွေကလည်းကြောက်ရဇာတောဖွေရာတွေကိုလည်းတွေးပြီးတော့ဇာတောဖွေရာတွေအတွက်ဆိုရင်ပူပန်ကြောက်ကြရလှုပ်ရကိုင်းကြရနေထိုင်ရေးအတွက်ဒါကြိုးစားအထောက်ကြရအာခုနမင်းစုမင်းယုတ်မင်းညစ်ဒီဘေးကလည်းပဲကြောက်လန့်ရထိတ်လန့်ရဒီလိုနေရတဲ့ဘဝမျိုးနတ်ပြည်နတ်လောကမှာမရှိတော့အဲ့တော့ကာမဂုဏ်စည်းစိမ်ခြင်းကလည်းတိုင်းတာနိုင်စာလို့မရသလိုဆင်းရဲဒုက္ခဒီဘက်ကလက်ကြည့်ပြန်တော့လေ လူပြည်လူလောကရဲ့ဆင်းရဲဒုက္ခနဲ့နတ်ပြည်နတ်လောကရဲ့ဆင်းရဲဒုက္ခတွေဒါများစွာတော့ကွာခြားတာဖြစ်တယ်။အဲ့လိုမျိုးကိုမိမိတို့ကအာယုံယူပြီးတော့နတ်ပြည်နတ်လောကနတ်စည်းခြင်းကိုဒါမှတ်မြော်ပြီးတော့ဒီလိုစည်းစိမ်မျိုးကိုခံစားနိုင်ဖို့အရေးငါတို့မှာလည်းထိုးသူတော်ကောင်းတွေကဲ့သို့တတ္တာအစရှိတဲ့တရားတွေငါတို့တဏ္ဍာမှာရှိပြီတို့ဟောဒီလိုမျိုးလေးဆင်မြင်ရတာဒါကိုဒေဝတာနှုတ်တတိဘာနှုတ်တတိဒေဝတာနှုတ်တတိပါဗျာ ဒါကိုဒေဝတာနုတတိကမ္မထံလို့ခေါ်တာပေါ့အဲဒါလေးကိုဦးဇင်းတို့ဒါသဘောကျရမယ်အဲ့တော့ကောင်းပြီအဲ့တော့ဦးဇင်းတို့ပုံမမာလေးတွေထည့်ပြီးဒီမှာပြောကြရအောင်အဲ့တော့ပုံမမာတွေကတော့နတ်ပြည်နှလောကကိုရောက်တယ်သူတော်ကောင်းတွေကိုစံထားပြီးတော့ဒါစူးစမ်းအထောက်ကြရမှာဖြစ်တဲ့အခါကျတော့ဒါစံထားစရာတွေတော့တိတ်ပြီးတော့ဦးဇင်းတို့များတာပေါ့အဲ့ဒီကနေဦးဇင်းတို့ဒီဟိုအချိန်ကာလလေးလေးကြည့်ပြီးတော့ပေါ့နော်အချိန်ကာလလေးကြည့်ပြီးတော့ဦးဇင်းတို့ဟိုရွေးချယ်ပြီးတော့ဟောကြားသွားကြရအောင်အဲ့တော့ ဒါဆိုဥစ္စာပထမတော့ပေါ့တို့တက္ကကြီးတွေတက္ကမကြီးတွေအားလုံးနဲ့လည်းရင်းနှီးပြီးတော့အမြဲတမ်းဦးဇင်းတို့ဒါကောင်းမှုကုသိုလ်တွေပြုလေအမှတ်ရပြီးတော့တခါတည်းအမှတ်တရနဲ့ဒါကုသိုလ်ကောင်းမှုတွေကိုအများတန်းပြီးဝေနေရှိတယ်ဒါတရားမင်းကြီးကိုပမာထပြောကြရအောင်ဘယ်သူတဲ့တော့တရားမင်းကြီးဥပမာပေးပါမယ်ခင်ဗျာတရားမင်းကြီးအပုံပမာလေးနဲ့ဦးဇင်းတို့ဒါပြောကြရအောင်ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့တခါလေလောကမှာပေါ့ သူတော်ကောင်းတွေအခက်ခဲကြုံရင်အဲတရားမင်းကြီးကိုလှမ်းပြီးတော့တခါလေမိမိကလည်းဒါကိုကျင်တရားတွေရဲ့ကောင်းနေမယ်ကောင်းတဲ့စိတ်နေစိတ်ဓာတ်တွေလည်းရှိနေမယ်ဆိုရင်သူကလည်းပဲကြည့်မနေဘူးသူကလည်းကြည့်နေဒါလူပြည်လူလောကမှာဘယ်သူတွေ အာကောင်းတယ်ဘသူတွေကဘလူတရားတွေကိုကြည်ညာကြိုးကိုအထုတ်နေတယ်ဟောမြင်လို့ရှိရင်သူကလည်းဒါစောင့်ရှောက်ပေးတဲ့သဘောရှိတယ်ဦးဇင်းတို့လူပြည်လူတော့ကသူတပြင်းတော့ဗမာလူမျိုးတွေကောင်းမှုကုသိုလ်တွေပြုပြီးမြတ်တမ်းပေးဝေတဲ့အခါမှာဒါတရားမင်းကြီးကိုလည်းပဲဒါအမှတ်တရပေါ့လေမမှတ်ရရနဲ့ဒါကုသိုလ်ကောင်းမှုတွေမြတ်တမ်းပေးဝေလို့ရှိတယ်တို့တဲ့ကြောင့်ဒီနေ့တော့ဦးဇင်းတို့ကထင်ရှားတဲ့တာရကတစ်ခုအနေနဲ့ဒါတရားမင်းကြီးကဒါဝတ္ထုလေးကိုပြောကြရအောင်သိတော့တည်ပြီးသားဖြစ်ပါလိမ့်မယ်သို့တော်လည်းပဲ ဒါနာဘူးထမှန်ပေါ့အဲ့တော့ဦးဇင်းတို့ခုနဒေဝတာနုတ္တိဆိုတာခုနနတ်တွေကိုခမန်တတ်တတ်အောင်းမေအမှတ်ရလေဆိုတာကနတ်တွေကိုလှမ်းပြီးတော့အာယုံယူပြီးနတ်တွေကိုပဲအမြဲတမ်းပဲခုနလိုပေါ့လေအာဟိုမိမိတို့ယုံကြည်ရာပေါ့မိမိတို့ယုံကြည်ရာဒါနတ်တွေကိုအဲသူတို့မဟုတ်လေခုလိုပေါ့ကြာမင်းကြီးကြာမင်းကြီးကြာမင်းကြီးတို့ဒါလို့ဟိုဗုဒ္ဓနုတ္တိပွားတယ်လို့ပေါ့ဖရာဖရာဖရာဖရာဗုဒ္ဓဗုဒ္ဓဗုဒ္ဓနဲ့ဒါလို့ပွားရမှာမဟုတ်ဘူးเนาะ အာနတ်နတ်နတ်နတ်နတ်ဒီလိုပွားနေရမှာတော့မဟုတ်ဘူးဒီမှာဒေဝတာ နုတ္တိကေအတိပဲကအဲ့နတ်တိကေဒါတိလဂုံတမာတိဂုံပညာဂုံတတ္တတိလသုဒ္ဓဇာကပညာဆိုတဲ့ဒီဂုံတွေကြောင့်လူပြည်လူလောကကသုတိပြည့်ကြည်တည်လုံးတဲ့အခါအခုလိုပေါ့အာဆင်းရဲဒုက္ခတွေကင်းတဲ့တနည်းအားဖြင့်ခုနပြောတဲ့ယောဂမကဥပမတွေ ဇာတော်ခွေ၏နေထိုင်၏နှင့်မိဘဆိုတာကင်းစင်ကွာ၍မြမနတ်၏အဖြစ်သို့ဟောလူဘဝမှာတရားတိလာစတဲ့တရားတွေကြောင့်ဒီလိုပေါ့ဘေဥပ္ပယောဂါရီမရှိဘေဥပ္ပဒီမတွဲဇာတော်ခွေ၏နေထိုင်၏ဒီကိုကြောင်းကြမဆက်ရမင်းစုမင်းယုံမင်းညစ်တီနဲ့ဒါလွတ်လွတ်လပ်ပြီးတော့ငြိမ်းချမ်းတဲ့ဒါအခြေအနေနဲ့ကာမဂုဏ်စည်းစိမ်ကိုခံစားရတဲ့ဘဝမျိုးကိုသူတို့ရောက်ကြတာဒီလိုမျိုး ဒါနတ်တွေရဲ့ဂုံကိုဒါတက်တည်အရာမှာထားပြီးတော့နတ်တွေဒီဒီလိုဂုံတွေရှိလို့ဒီလိုသူတော်ကောင်းတရားတွေရှိလို့ဒီလိုဘုံဘဝရောက်ကြရတယ်ဒီလိုစည်းစိမ်တွေခံစားကြရတယ်။အော်ငါလည်းအောင်အာရကိုအကောင်းနေဆိုတာတကားငါမှလည်းထိုကဲ့သို့ဂုံတွေရှိတယ်ဆိုပြီးဒီလိုပေါ်များနေရတာဒါဒေဝတာနှုတ်တတိ။ကောင်းပြီအဲ့တော့ဦးဇင်းတို့ဒါတရားမင်းကြီးအကြောင်းပြောကြရအောင်ဆို။အဲ့တော့တရားမင်းကြီးဒီဦးဇင်းတို့ဒီဖျားရှင်ပေါ့မပွင့်ထုံးမိပေါ့လောကမှာဖျားရှင်မပွင့်ထုံးမိပေါ့ မာဂရာတိုင်းမှာဒါမဆလရွာဆိုတဲ့ရွာတရားရှိဒါဦးဇင်းတို့ရေပုံရကြည့်ရင်တော့ဒီရွာလေးဒီတိတ်ပြီးတော့ဟိုစီကားတဲ့ဒါမြို့ပြနဲ့တိတ်နေတဲ့ရွာတော့ဟုတ်ပုံမရဒါလူသူဒီအရန်ကြီးတဲ့ညားတဲ့ရွာမျိုးတော့မဟုတ်အဲဒီလူသူဒါနေပါလေအင်ဂျီနေနေပန်းပန်းနဲ့ဒါ ဒေါ်ကြီးရတောင်ချီဒီလိုနေရာ မျိုးလေးမှာရှိတဲ့ရွာငယ်လေးတစ်ရွာဖြစ်ပုံရတယ်။သို့တော်လည်းပဲဒီရွာမှာဒီရွာရဲ့အမည်ကတော့တကယ်ကြီးတို့ဒါမဆလရွာလို့ခေါ်တာပေါ့။မဆလမဆလပေါ့။မဆလမဆလမဆလရွာ။အဲ့မဆလရွာမှာဒါဦးဇင်းတို့ဟိုဦးဇင်းတို့ဒီတရားမင်းကြီးလောင်းလိုက်တာပေါ့။မောင်မာက မောင်မာကလူဖြစ် မောင်မောင်ကလူဖြစ်တော့ဘာဖြစ်တော့မောင်မောင်ကလူဖြစ်တဲ့အခါကျတော့မောင်မောင်ကဒီဒီသူ့မှာအည်အသွေးတွေဂုံရည်တွေရှိနံပါတ်1ဘာရှိတော့ခုနတတ္တာယုံကြည်မှုရှိဒါတခါကြီးတွေကမကြီးတကြောင်မလို့ဦးဇင်းတို့ပါရမီဆိုတဲ့သဘောတရားတွေလည်းဦးဇင်းတို့ဒီမှာဒီအကြောင်းအရာတွေကိုလေ့လာတဲ့အခါမှာတခါလေအကျုံးဝင်သွားဘဝတစ်ခုမှာပေါ့သူတော်ကောင်းတွေနဲ့စုံစည်းခွင့်ရပြီသူတော်ကောင်းတရားတွေကိုနာကြားခွင့်လေ့လာခွင့် သင်ယူခွင့်ရပြီရောတရားတွေကိုလက်ခံနိုင်ပြီဒါနံပါတ်1အစစ်နံပါတ်2အစစ်ကျင့်နိုင်တော့ဒါအကောင်းဆုံးပဲနံပါတ်1ကြားနာနိုင်တာကိုလက်ခံနိုင်နေကိုပဲဒါတော်တော်ကြီးဟုတ်တယ်ဘာဝတစ်ခုကအဲအဲ့လိုကြားနာနေပြီကြားနာနေပြီကြားနာရင်နေုံနေမဟုတ်ဘူးခုနတခါထပ်ပြီးတော့လက်ခံနိုင်တယ်လက်ခံနိုင်ုံနေမဟုတ်ဘူးကျင့်နိုင်တယ်ဘာဝတစ်ခုဒါပါရမီဖြစ်သွားတာပဲ ဒါကပါရမီဖြစ်သွားတာအဲ့ပါရမီဖြစ်သွားတော့ဒီပါရမီတွေဒီဘာဖြစ်တော့ဘဝအဆက်ဆက်ကိုသူက နောက်ကနေပြီးတော့ဒါလိုက်လာတော့လာဘုရားတော်ကနာဟိုပေါ့ခေစကားပြောထဲလန့်ခေါ်တာပေါ့ထဲလန့်ဆိုရှိတဲ့ပုံကိုယ်တွေဒီဒီဘဝမှာထပြီးတော့ဘာမှဟိုပြုံးလဲဟိုထဲလန့်ပါလာတာတော့မဟုတ်ဘူးသူတို့ဒီဒါအတိတ်ဘဝတွေကဒီနယ်ပယ်တစ်ခုခုမှာတကယ်ကျွမ်းကျွမ်းကျင်ကျင်နဲ့ကျင်နေခဲ့ကြတယ်လိလာခဲ့ကြတယ်လိုက်စားခဲ့ကြတယ်ကျင်နေခဲ့ကြတယ်ကျင်နေတဲ့အခါကျတော့ ဒီလိုဘဝမျိုးရောက်လာတဲ့အခါမှာအဲ့လိုဘဝမျိုးကသုတိပြကြီးသေလုံးလို့နောင်ဘဝတစ်ခုရောက်လာပြီဆိုအဲ့ပုံကိုယ်ကြီးအဲ့သူတို့ကျင်လည်ခဲ့တဲ့အတိတ်ဘဝကကျင်လည်ခဲ့တဲ့ ਨੇ ပယ်တွေမှာသူတို့ကဘာဖြစ်တာအောင်ထဲလန့်ရှိထဲလန့်ပါလာတာပဲဒါဦးဇင်းတို့ဗမာလိုပြောတော့ပါရမီပါလာတာပဲအဲ့တော့အတိတ်ဘဝကခုနလိုတတ္တတိလာသုရဇာကပညာဆိုတဲ့ဒီတရားတွေကိုဘဝတော်တော်မှာပေါ့ဘဝထူထူတော်တော်များများမှာဒါလိလာခဲ့ဘူးတွေလက်ခံကျင့်သုံးခဲ့ဘူးတွေဆိုတဲ့ဒီစွဲရင်လေးတွေပါလာတဲ့အခါကျတော့ဦးဇင်းတို့အခု ဒီမဆလရွာကိုရောက်လာတဲ့မောင်မာကအဲ့ဓက္ခံကပါလာတယ်အဲ့ဓက္ခံပါလာတော့ဘာဖြစ်တော့ဖျားမပွင့်တဲ့အချိန်ကာလသာသနာတော်မထွန်းကားတဲ့အချိန်ကာလတခုဘသူကမှဒါဘယ်ဟာကတော့ကောင်းတယ်ဘယ်ဟာကတော့မကောင်းဘူးဆိုကိုယ်ကိုယ်ပြပြနဲ့ဦးဇင်းတို့ယနေ့ဒုတကကြီးတက္ကမကြီးတွေကဲ့သို့ပေါ့ဘုရားဟောဒေသနာတွေကိုနာယူပြီးတော့ဒါကတော့ကောင်းတယ်ဒါကတော့မကောင်းဘူးဆိုတာကိုဟောပြောပြတာစုစုမှမယ်ဆရာသမားအထင်ရှားရှိတာမဟုတ်ဘူး ဒါပေမဲ့ခုနပြောတဲ့အတိတ်ဘဝထိုထိုကစုဆောင်းခဲ့တဲ့ပါရမီအရှုံးအုံတွေကပါလာတဲ့အခါဒီဘဝမှာသူ့ဘဝသူအလိုလိုစိတ်ထဲကခုနယုံကြည်တယ်ကောင်းတာလုပ်ရင်ကောင်းကျိုးတွေပြီးတယ်ဒါတရားပဲကံကံရဲ့ကျိုးပေါ်မှာယုံကြည်တဲ့တရားတရားထိုချိန်မှာဘုရားတရားတန်ခါဆိုတဲ့ယန္နာမြတ်သုံးပါးမပေါ်မပေါ်တဲ့အတွက်ကြောင့်ခုနဟိုယန္နာတရားတတ်တာလို့ခေါ်တဲ့ယန္နာမြတ်သုံးပါးကံကံဘုရားတရားတန်ခါယန္နာမြတ်သုံးပါးပေါ်မှာယုံကြည်တယ်ဆိုတဲ့တရားတရားတော့သူ့တဏ္ဍာမှာထင်ရှားရှိခြင်းမှာရှိတယ် တွန်းတော့တွတ်တာမှာခုနပြောတဲ့သဒ္ဓါတရားပေါ့ကမ္မဖလတတ္တာကံကံရဲ့အကျိုးကိုယုံကြည်တဲ့သဒ္ဓါတရားဒီသူတော်ကောင်းတဏ္ဍာမှာဒါထင်ရှားရှိနေတယ်နံပါတ်1ကမ္မဖလတတ္တာဟောနောက်တစ်ခါဘာဖြစ်တော့ခုနကံကံရဲ့အကျိုးကိုယုံကြည်တယ်ကောင်းတာလုပ်ရင်ကောင်းကျိုးတွေဖြစ်တော့ကောင်းတာတွေကဘာတော့ဒါသူထက်ပြီးတော့စဉ်းစားတယ်စဉ်းစားတဲ့အခါကျတော့တကားတဲ့လမ်းခီးသွားတယ်လူတွေလမ်းခီးသွားတဲ့ကနားနေစရာမရှိဘူးနားနေစရာမရှိရင်ဆင်းရဲတယ် အဲ့တော့သူလူတွေကိုချမ်းသာစေချင်တာလူလူချင်းတော့တခါကြီးတခါမကြီးဒါအတွေးခွန်ရှိတဲ့လူတွေအတိတ်ကပါလာတဲ့ကြောင့်မလို့လူတွေကဒီပြစ္ဆုတ်ပံလောက်ရက်တည်ဒီအတိတ်ကသူတို့ဘလောက်ပါခဲ့လေဘလောက်လောက်ခဲ့လေဘလောက်သူတော်ကောင်းတရားတွေနဲ့ရင်းနှီးခဲ့လေဆိုတာတွေကဒါပြန်ပြီးတော့ထင်ဟပ်လာတာအခုဒီသာသနာပမှာဒါလူဖြစ်တဲ့မောင်မာက သာသနာ့ဘာမှာလူဖြစ်တဲ့မောင်မောင်ကသူ့ကိုသွားပြီးတော့ဒါနပြုရမယ်သီလပြုမယ်ပြုရမယ်လို့သင်ပေးနေတဲ့ပုံကိုရှိမလားမရှိဘူးမရှိဘူးဒါပေမဲ့အတိတ်ကပါလာတဲ့အခါကျတော့ဒီဘဝမှာသူ့ဘာသူဟိုညံတဲ့ကိုထင်လာတာပေါ့။အော်လူတွေကိုငါဘသူချမ်းသာအောင်စောင့်ရှောက်ပေးရမလဲ။ဟောဒါအတွေးခေါ်လေးပေါ်လာတယ်။တကယ်ကြီးဒီမကြီးဒါကြောင့်မလို့ဦးစင်းတို့ကိုယ်တန်တန်မှာအဲ့လိုအတွေးခေါ်လေးတွေ ကိုစီကိုစီမှာရှိကြတယ်ဆိုရင်နောက်ဦးဇင်းတို့ဒီတရားမင်းကြီးနဲ့ပတ်သက်လို့ပေါ့တက္ကပညာတုတ်တန်နောက်မြန်းအကြောင်းကြုံဦးဇင်းတို့ဟောခြင်းသေးတယ်အဲ့ဒီတက္ကပညာတုတ်တန်မှာဆိုတခါတဲ့ဆိုရင်ကြောင်းကြတွေရောက်ပုံအဘာကြောင့်ဆိုရင်တောကတွေရောက်ကြရတယ်တတ္တဝါတွေစင်းစင်းရဲရဲနဲ့မနေခြင်းမဟုတ်ဘေးအန္တရာယ်တွေနဲ့မကြုံခြင်းမဟုတ်လို့ဘလို့ပဲတောင်းတာတောင်းတာဒါပေမဲ့အဲ့လိုဘေးအန္တရာယ်နဲ့ကြုံနေရတာဘာကြောင့်လို့ဆိုတရားမင်းကြီးမေးတဲ့အခါမှာဒါဘုရားရှင်ဖြေထားတာလေးရှိတယ်ဒါနောက်ပိုင်းဦးဇင်းတို့ဒါဆက်ဆက်မိဆက်ဆက်မိအဲ့တော့ ဒီမှာလည်းပဲဥစဉ်တို့တတ္တဝါတွေဆင်းရဲဒုက္ခရောက်နေရဆိုတာဒီလိုအတွေးခေါ်တွေကိုစီကိုစီရှိနေမယ်တတ္တဝါတွေကိုဘလို့ချမ်းသာအောင်ဘလို့ဘေးကင်းအောင်ဘလို့စိုးရိမ်မှုတွေရော့ကြအောင်လုပ်မလဲဆိုတဲ့အတွေးခေါ်တွေရှိရင်တခါကြီးတခါမကြီးလောကကြီးကမငြိမ်းချမ်းဘူးလားငြိမ်းချမ်းပါမယ်ခင်ဗျာငြိမ်းချမ်းတယ်အဲ့ဒါခုလည်းပဲဒီပေါ့သာသနာ့ဘမှာလူဖြစ်တဲ့မောင်မာကသာသနာပြမှာလူဖြစ်တဲ့မောင်မာကသာသနာပမှာမစလရွာမှာလူဖြစ်တဲ့မောင်မာကပေါ့ အဲအဲ့ဒီမောင်မာကဒီသူ့ဟာသူစဉ်းစားတယ်လူတွေကိုဘလို့ငါကျေးဇူးပြုရမလို့လူတွေကကိုယ်စင်းရဲမှုစိတ်စင်းရဲမှုတွေကိုငါဘလို့ဖယ်ရှားပေးရမလို့ဒါကိုသူစဉ်းစားတယ်ဒါကြီးကမကြီးသာသနာပနော်ဗါတဲ့တော့သာသနာပမှာပါဗျာအဲ့တော့ယနေ့မျက်မှောက်ခင်ဦးဇင်းတို့သာသနာတွင်မှာလူဖြစ်ကြရတယ် တဏ္ဍာတွင်းမှာလူပြစ်တဲ့လူတွေအတွက်ဒီအတွေးကော်တွေဒီပို့ပြီးတော့မရှိတယ်မို့လားရှိသင့်ပါတယ်ဗျာပို့ပြီးတော့ရှိသင့်ပါတယ်ဗုဒ္ဓရဲ့အဆုံးအမတွေကိုနာကြနေရပြီမဲ့ဗုဒ္ဓရဲ့အဆုံးအမတွေကိုဟိုဦးဇင်းတို့ငငယ်ကစကားနဲ့ပေါ့ဟိုဦးဇင်းတို့တန်းချောင်းတက်တဲ့အခါဆရာမတွေကပြောတဲ့အခါမှာကြောက်ပြားပေါ့ကြောက်ပြားဆိုတာဗုဒ္ဓရဲ့အဆုံးအမတွေကိုယနေ့မျက်မှောက်ခင်မှာနာကြနေရဒါပေမဲ့ကြောက်ပြားပဲနားတစ်ဘက်ကကြားလိုက်တယ်ပြီးတော့တစ်ဘက်ကနေပျောက်ထွက်သွား ဘာမှမရှိဘူးမရှိတဲ့အခါကျကျင့်သုံးမှုတွေပါလာသေးလားမပါတော့အဲ့ဒီသဘောပဲအဲ့တော့ဒီနေ့မြတ်မောခင်မှာဗုဒ္ဓရဲ့ဇုံမာတွေရှိတယ်ပို့ပြီးတော့တော့မှာပဲဒီတော်ကောင်းတရားတွေနဲ့ဒီလိုကိုချင်းစာတရားတွေလူတွေရဲ့အကျိုးစီးပွားကိုပို့ပြီးတော့တော့တွေးခေါ်စဉ်းစားကြရမှာဖြစ်တယ်ကဲကောင်းပြီအဲ့တော့သာသနာပမဆလရွာမှာလူဖြစ်နေတဲ့မောင်မာကကကြတော့စဉ်းစားတယ်လူတွေရဲ့အကျိုးငါဘာလုပ်ပြီးလို့ရမှာတော့လူတွေရဲ့ဆိုရင်တော့ကတွေကိုလျော့ကြအောင်ငါဘာလုပ်ပြီးလို့ရမလဲဒါကိုသူကစဉ်းစား စဉ်းစားပြီးတော့ခုနပေါ့ခီးသွားတွေအာပင်ပန်းစင်းမှုတွေမဖြစ်အောင်အဲဒါသူကဘာလို့တော့တခါလဲဇရက်တွေစောက်ပြီးတယ်အာလမ်းသွားတဲ့အခါမှာရီမိုးတွေတူတယ်အတောက်ရီသုံးရီလိုမှာပဲအရေကန်တွေတူးတယ်အလမ်းတွေမကောင်းဘူးလမ်းမဆက်သွယ်ရေးမကောင်းတဲ့အခါမှာဒါဒီနေ့မြန်မာပြည်တို့တခါကြီးဒီမှာကြီးပို့သိတာပေါ့လမ်းမဆက်သွယ်ရေးမကောင်းရင်လူနေမှုလူအစဉ်အတန်းအစီးပွားရေးအစအစအရာရာအဖက်ဖက်ကနိုင်ကြတာ နှိမ့်ကြလာတယ်ဒါကြောင့်မို့လို့ဒါဆင်းရဲတယ်ပေါ့အဲ့တော့သူကဘာဖြစ်တော့ခုနမောင်မာကသာသနာ့ဘမှာမဆလရောင်မှာဖြစ်တယ်ဒါမောင်မာကသူစဉ်းစားတယ်ဓမ္မစက်တည်းတွေကောင်းအောင်မလုပ်ရမလို့ဒီကလေးလမ်းလေးတွေသူ့ဘာသူလမ်းလေးတွေကောင်းအောင်ဒါသူပြုပြင်ပေးဒီလိုနဲ့ပေါ့သူ့ဘဝကိုသူဖြတ်တတ်လာဒါဘာကိုခြေခံတာတော့ဆိုတော့လူတွေအပေါ်မှာစေတနာထားရင်ငါလည်းပဲထိုစေတနာနဲ့ထိုက်တန်တဲ့အကျိုးတရားတော့ငါပြန်ရမယ်ဆိုတဲ့ကံကံရဲ့အကျိုးပေါ်မှာယုံကြည်တယ် တရားတရားပဲဘာတရားတရားလဲတော့ကံကံကံရဲ့အပေါ်မှာယုံကြည်တဲ့တရားတရားပဲဒီဟာလေးသူ့မှာနံပါတ်1ရှိဒါဦးဇင်းတို့အားကြပြီးအတူယူပွဲပေါ့ငါတို့မှလည်းအဲ့လိုတရားတရားရှိနေပြီလားဟောငါတို့မှအဲ့လိုတရားတရားရှိပြီဆိုရင်ခုန သာသနာပမှာမဆလရွာမှာ လူဖြစ်တဲ့မောင်မာကနတ်ဖြစ်သွားပြီတရားမင်းဖြစ်သွားငါတို့မှလည်းအဲ့လိုသရတရားရှိရင်ငါတို့လည်းဒီဘဝကတော့ကျင့်နေတယ် တနေ့မှာသူတကကြီးဒီကမကြီးဦးဇင်းတို့အားလုံးသုတိပြတ်ကြီးတည်လွန်ကြရအောင်တည်လွန်ငါတို့လည်းအဲ့လိုနတ်ပြည်နတ်လောကရောက်နိုင်တယ်လို့စဉ်းစားရင်တို့တကကြီးဒီကမကြီးတဏ္ဍာမှာဝမ်းမြောက်မှုပီတိလေးတော့မဖြစ်ဘူးလားဖြစ်ပါတယ်ဗျာအဲ့ကျေနပ်ဝမ်းမြောက်မှုပီတိလေးဒီမိမိတို့တဏ္ဍာမှာတည်ကြည်မှုဆိုတဲ့တမာတိကိုဖြစ်စေတာပဲသူကအကြောင်းခံပဲပိဋိပမောဇ္ဇဒီတမာတိဖြစ်ဖို့ရန်တာအခြေခံစလာတဲ့အကြောင်းတရားပဲဒါကြောင့်မလို့ဒေဝတာနှုတ်ကြီးဆိုတာဒီလိုပေါ်များရအောင် ကောင်းပြီအဲ့ခုနတရားမင်းကြီးဖြစ်သွားတယ်ခုနတရားမင်းလောင်းလိုက်တာပေါ့ဖြစ်တော့မယ်ခုနသာသနာပမှာလူဖြစ်တဲ့မောင်မာကကအဲ့လိုသူကစဉ်းစားပြတာတရားတရားသူ့မှာရှိပြီနောက်ကိုကျင်တရားပေါ့ကိုကျင်တရားနဲ့ပတ်သက်ရင်ဒါငါးပါးတိတာကိုဒါခါဝိပစုကဲ့သို့သူတို့ကမျက်မြန်အောင်ဒါစောင့်တည်ကြတယ်ကျင့်သုံးကြတယ်ဒါတရားတရားပေါ့နောက်တတ္တတိလသုတအကြအမြင်ပေါ့အကြအမြင်ဆိုတဲ့အပိုင်းမှာလေတို့တကကြီးတကမကြီးဒီ အကြအမြင်နဲ့ပတ်သက်လို့တော့ဦးဇင်းတို့ဒါအင်မတန်ဒါဒီအကြအမြင်ဆိုတဲ့တုတ္တဒီဒါဦးဇင်းတို့လူသားတွေအတွက်ဒါတန်ဖိုးပဲလူသားတွေရဲ့တန်ဖိုးဒါကြောင့်မလို့အကြအမြင်ဒီတန်ဖိုးရှိတယ်ဒါကြောင့်မလို့နာယူကြရမယ်မှတ်သားကြရမယ်လေ့လာကြရတို့တကကြီးဒီကမကြီးကဘိုးတို့တော့ဒါတည်အောင်မယ်အဲ့တော့အကြအမြင်ဘုသူတ္တသူ့မှာရှိ အကြမြင်ဘုသူတ္တမရှိရင်ဒီလိုကောင်းတဲ့အလုပ်တွေကိုသူဒါ မျက်နာအပ်ပြီးတော့ကြိုးစားနိုင်မှာမဟုတ်ဘူးထိုကောင်းတဲ့အလုပ်တွေကို तू ကမျက်နာလွယ်ကြောပြီးပြီးတော့သူ့အတွေ့ဆိုတဲ့အတ္တနဲ့ပဲ तू လုံးမှာခု तू လုံးနေတာဒီတုတ္တဆိုတဲ့အကြအမြင်ရှိရဲ့အခါကျတော့အတ္တကိုရှည်တမ်းမတည်ဘူးလူသားတွေဒီလန်းဒီခီဒီတော့တောင်ဒီလန်းကိုသွားနေတဲ့ပုံကိုယ်ဘယ်လိုချမ်းသာရမလဲဟောချမ်းသာအောင်ငါဘာလုပ်ပေးနိုင်မလဲဒီလူတွေနဲ့ဆိုရင်ကြောင်းကြတွေလျော့ကြအောင်ငါဘာလုပ်ပေးနိုင်မလဲဒါစဉ်းစားတဲ့ဒါ တွေးခေါ်မှုဆိုတာဒကာကြီးဒီအတိညာဆိုတဲ့တုတ္တပေါ်မှာအခြေခံတာပဲလူတယောက်ရဲ့ action ပေါ့ဒီကိုမူရာနှုတ်မူရာတိုင်းဒီသူ့ရဲ့အကြအမြင်ဆိုတဲ့ဘုသူတ္တပေါ်မှာဦးဇင်းတို့အခြေခံတာပဲအကြအမြင်ဘုသူတ္တနဲ့လူတယောက်ရဲ့တွေးခေါ်မှုစဉ်းစားမှုလုပ်ရက်တည်ဒီဒါတေးတိမ်နေမမှန်ကန်ဘူး အဲဒါမဲ့အကြမြင်ဘူးတုဒ္ဒအားကောင်းတဲ့ပုဂ္ဂိုလ်ရဲ့အတွေ့အခေါ်အကြံအစီလောက်ရတည်ဒီမုံမြတ်တွေလူအများတွေတတ္တဝါတွေအတွေ့ဂျေစုပြုတယ်ဒါကုဒါကြောင့်မလို့မောင်မောင်ကလှုပ်တဲ့လှုပ်ရက်တွေကိုကြည့်ရင်လမ်းဖောက်တဲ့သရားဆောက်တဲ့အလန်းနေပြင်းနေရေတွင်းရေကန်တွေတူးတယ်အဇရက်တွေဆောက်တယ်ဆိုတာဒါအကြမြင်ဘူးတုဒ္ဒရှိလို့ဒါသူ့မှာအဲ့တော့တုဒ္ဒလည်းရှိနောက်စာကပေကလှူဒန်းမှုဒါကတော့ပြောနေကြမလို့ဘူးဒါကလည်းခီးသွားတွေကိုချမ်းသာအောင် အဲဒါကျွေးနိုင်တဲ့အခါမှာကျွေးကျွေးမင်းလူတန်းနေအာရေတွင်းရေကန်တွေလှုပ်ပြီးတော့ဒါလူတန်းနေနောက်ဆုံးလူသားတွေချင်းမကောက်ချင်းတဲ့စိတ်ဆန်လေးတွေကစပြီးဒီရေတွင်းရေကန်တွေကိုမိတွဲပြီးတော့ချမ်းချမ်းသာသာနေပြီဒါတွေတိသူ့အတွက်သူ့ရဲ့စာကတရားတွေစွန့်ကြဲမှုတွေနောက်သူဘာတွေထပ်စွန်တာတော့သူဘာတွေထပ်စွန်တာဆိုတော့နောက်ပိုင်းဇလန်းလေးမှာတခါရေးဒီမိုက်ဒီပေါ်လိုက်အဲ့တော့အဲ့စာကလေးအကြောင်းခဏထားခဲ့ပြီးပြီးမှဆက်ပြောနောက်ပညာပေါ့ပညာဆိုတဲ့နေရာမှာဒီနေရာမှာပေါ့ဦးဇင်းတို့ အဲသူကဉာဏ်ပညာသည်ဦးဇင်းတို့ဒါကောင်းအကောင်းနဲ့အဆိုးကိုခွဲခြားတတ်သည့်နားလေတဲ့ဉာဏ်ပညာအခြေခံသူ့မှာရှိတာအဲတော့ဦးဇင်းတို့လူသားတွေမှာဆိုလို့ရှိရင်ဦးဇင်းတို့လူလို့ဘာကြောင့်ခေါ်တော့တော့အဋ္ဌံနတ္တံမနတိဇနတိတိမနုဿောအဋ္ဌံနတ္တံမနတိဇနတိတိမနုဿောပဲလူလူဆိုတာဘာပြောတော့အဋ္ဌံအကျိုးရှိသည်ကိုအနတ္ထံအကျိုးမရှိသည်ကိုမနတိဇနတိကွဲကွဲပြားပြားသိရဒါမှလူ အကျိုးရှိတယ်အကျိုးမရှိတယ်ကိုမှမသိဘူးဒကာကြီးဒကာမကြီးပကုံးနှစ်ပတ်သာပကုံးနှစ်ပတ်ကြာခေါင်းပေါက်နေပြီပဲလူလို့ခေါ်လို့မရဘူးဟုတ်ပလားအဲ့တော့ဦးဇင်းတို့ဒီသာသနာပမဇလရွာမှာလူပြစ်နေမောင်မာကမှကြီးဒီပညာဆိုတဲ့ငါးခုမြောက်ဖြစ်တဲ့ဒါသူတော်ကောင်းတရားလေးသူ့မှာရှိတယ်။ကောင်းဆုံးနှစ်တန်ကိုဝေဖန်ပန်းချတက်သည့်နားလည်တဲ့ပညာသူ့မှာရှိတယ်။အဲ့ခါကျတော့ ဒီသူတော်ကောင်းတရားသူတော်ကောင်းဥစ္စာ၅ပါးသူ့မှာရှိနေတယ်ပေါ့အဲ့တော့ဒီနေရာမှာဦးဇင်းတို့စာကားလေးအကြောင်းကိုတခုပြန်ပြီးတော့ပြောခြင်းနဲ့သူဘာတွေစွန့်လဲသူဘာတွေစွန့်လာနေနဲ့ပတ်သက်လို့တော့ခုနပြောတဲ့အရေရင်းရေကန်တွေလူတယ်အစားအသောက်တွေလူတယ်ဒါတွေကတော့ဒါထင်ရှားတာပေါ့နောက်သူစွန့်လာလေးရှိအဲ့ဒါဘာစွန့်တော့ဆိုတဲ့အခါကျတော့သူကခုလိုပေါ့လုံနေတယ်လူသားတွေချမ်းသာရေးအတွေ့လူသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက် ဆောင်ရွက်နေတော့သူ့နဲ့ခုနမိတ်ဆွေပေါ့သူနဲ့ရင်းနှီးတဲ့ပုဂ္ဂိုလ်တယောက်ကလာပြီးသူ့မေးတယ်ဟာမကမင်းဘာတွေလုပ်နေတုန်းကွာအဲဆိုတဲ့အခါကျတော့သူကအမှပြန်ပြောပြတယ်အေးနတ်ပြည်နတ်လောကကို ရောက်စီတတ်တဲ့အကြောင်းကောင်းတဲ့အမှုတွေကိုငါလုပ်နေတယ်ကုသိုလ်တွေကိုငါစီးပူးနေတယ်တလို့ပြောတယ်ဒီလိုပြောတဲ့အခါကျတော့ အဲတငယ်ချင်းတယောက်ကလည်းဟာဒီလိုလုံမျိုးကမင်းတယောက်ပဲလုံခွင့်ရှိတာလားခိုင်းရင်မိုင်ဒါလည်းစဉ်းစားကြပဲနော်လူတွေရဲ့အကျိုးလူသားတွေရဲ့အကျိုးကိုဆောင်ရွက်တာအဲ့ဆောင်ရွက်နေတဲ့လူတယောက်သူတယောက်နဲ့လုံခွင့်ရှိတာလားဒါဦးဇင်းတို့မမေးသင့်ဘူးလားမေးသင့်ပါတယ်ဗျာမေးသင့်တယ်အခုဒါသူ့တငယ်ချင်းတယောက်မင်းတယောက်တည်းဒါကိုလုံခွင့်ရှိတာလားငါတို့ရောလုံခွင့်ရှိသလားအားရှိတာဗောမိသူမစုတတ္တဝါတွေရဲ့အကျိုးစီးပွားကိုဒါ ဆောင်ရွက်နိုင်ခွင့်ရှိတယ်ဟာသဘောကျတယ်ကွာငါလည်းလုံတယောက်တိုးမသွားဘူးတိုးသွားပါတယ်ခင်ဗျာတယောက်တိုးသွားတယ်ဒီလိုနဲ့ပေါ့လေတခါလေသူတို့နှစ်ယောက်လုံနေတယ်အာနောက်တစ်ယောက်ကမင်းတို့ဘာလုံနေတော့ကွာဟာတတ္တဝါတွေကအကျိုးစီးပွားအတွက်ငါတို့လုံနေတယ်စူးစမ်းအားထုတ်နေတယ်ဟာနောက်တစ်ယောက်ကလည်းမင်းတို့ရဲ့လုံလို့ရတာလားကွာငါတို့လုံလို့ရရတယ်ရတယ်အေးလုံးမယ်အာဘယ်နှယောက်ဖြစ်သွား၃ယောက် အာတော်တော်ကြာနောက်တစ်ယောက်ကလည်းတခါလေကြည့်ရမြင်နေဒီကောင်းလေးမနဲ့မိုးလေးနဲ့ဆိုအိမ်ကအစိုးကြီးထအာထမိတ်တုပ်လေးနဲ့သွားကြတယ်ရွာထဲမှာမရှိတော့ဘူးဘယ်သွားတာလဲခုနလမ်းလေးဖောက်ရေတွင်းရေကန်လေးတရားတွေစောက်ရေတွင်းရေကန်တွေတူးဒါလိုလုပ်နေဒီကောင်တွေသွားပြီးဘယ်သွားတာတော့လိုက်ကြည့်တယ်ဒါတွေဒါတွေလုပ်မင်းတို့ဘာတွေလုပ်နေတာတော့အာတတ္တဝါတွေရဲ့အကျိုးစီးပွားအတွက်ကွာငါတို့လုပ်နေ မင်းတို့ကြီးလည်းလုပ်လို့ရတာလားဒီလုပ်ကငါတို့လည်းရတာပေါ့ဘယ်ဟုတ်မလို့မင်းတို့ဘယ်သူမှဆိုလုပ်လို့ရတယ်အာငါလည်းဒါဆိုလုပ်ဦးမယ်နောက်တစ်ယောက်လေးယောက်ဒီလိုနဲ့တခါလေတခါကြီးလူတွေဆိုတာကိုကိုတိုင်းမသိရင်တော့မှပဲကိုကိုတိုင်းမသိရင်ဆိုတာကိုကိုတိုင်းစပြီးတော့မသိရင်တော့မှရှိကနေလောက်ပြသွားရင်တော့နောက်ကနေဒါကောင်းတယ်လို့သိရင်တော့အတုမလိုက်ဘူးလား အတူလိုက်တယ်အတူလိုက်တော့အခုလိုပေါ့လူဆိုတာခုနပြောသလိုရေပုံရကြည့်လို့ရှိရင်သူတော်ကောင်းတွေကစိတ်ဓာတ်ရှိတဲ့သူကများတဲ့အခါကျတော့အတူလိုက်တူလိုက်ပြီးတော့လှုပ်လိုက်တာနောက်ဆုံးကျတော့ဘလောက်ဖြစ်သွားတော့သူတို့ကဒီအာဒီဒါ33ယောက်ဖြစ်သွားဘယ်နှစ်ယောက်ဖြစ်သွားတော့33ယောက်ဖြစ်သွားပါတယ်ခင်ဗျာအဲ့တော့မိတ်ဆွေ33ယောက်ရပြီအဲ့မိတ်ဆွေ33ယောက်ကတခါတည်းဘာလုပ်တွေလုပ်နေတာလဲလို့ဆိုတော့ တတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နေတာဘာကိုလုပ်နေတာတတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နေတာပါဗျာထင်ကြအောင်ထပ်ပြီးတော့တေချာစကလုံးတစ်ခုနဲ့ပြောကြမယ်ဆိုလူသားတွေရဲ့အကျိုးစီးပွားကို လုပ်နေကြတာဘာရဲ့အကျိုးစီးပွားကိုလုပ်နေကြတယ်လူသားတွေရဲ့အကျိုးစီးပွားကိုလုပ်နေတာပါဗျာအဲ့လိုလူသားတွေရဲ့အကျိုးစီးပွားတတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နေလိုက်ကြတာဒါလူပေါင်း33ယောက်အမျိုးသားကောင်း 30နဲ့300သာသနာပမှာမဆလရွာမှာရှိနေတဲ့ဒါအမျိုးကောင်းသား33ယောက်အဲမျိုးကောင်းသား33ယောက်ဒီတခါတဲ့တတ္တဝါတွေလူသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နေလိုက်တာအချိန်ကာလတစ်ခုကြာလာကြာလာတဲ့အခါကျဘာဖြစ်တော့အဲ့ဒီမဆလရွာပေါ့အဲ့မဆလရွာမှာ မာဂရအတိုင်းတွေကမဆလရွာမှာရွာတကြီးရွာသူကြီးအင်မတန်မှကောက်ကြည့်ရုပ်မာပြီးတော့လူမဆန်နဲ့ပေါ့အဲ့ဒါရွာသူကြီးတယောက်ရှိဘယ်ရွာမှာလုံးဆိုတော့မဆလရွာမှာဘယ်ရွာမှာမဆလရွာမှာပါဗျာ အဲ့မဆလရွာမှာရှိတဲ့ရွာသူကြီးဒီအင်မတန်ရုပ်ညံ့နေ စိတ်တက်အင်မတန်ကောက်ကျစ်တဲ့ဆင်းလဲတယ်ရွာသူကြီးကဘသူကမဆလရွာသူကြီးပါဗျာဟာဟိုလူကောင်းတွေများလာတဲ့အခါမှာဟိုမကောင်းတဲ့လူတွေနေလာရင် သူက အာနာပြခွင့်သိမရတော့ နောက်တခါလက်လာပါတွေသူ့အတွက်နဲလာမယ်ပေါ့အဲ့အတွက်ကြောင့်သူကဘာဖြစ်လိုက်တော့ဆိုတော့တဖြည်းဖြည်းနဲ့သူကအဲ့ဒါဟိုစဉ်းစားတွေးခေါ်တာစဉ်းစားတွေးခေါ်တဲ့အခါကျခုနအတိညာဘုသူတအားနေတဲ့ပုဂ္ဂိုလ်တယောက်ရဲ့အတွေးခေါ်တွေဒီဒကာကြီးတွေဒကာမကြီးစဉ်းစားကြည့်ပေါ့ကောင်းတဲ့ဘက်ကိုဥမတဲ့အဲ့တော့လူတွေကကိုယ့်ကိုယ်ကိုတိဆောက်ဖို့မေ့သွား

သူ့ကိုယ်သူငါလည်းဒီလိုကောင်းအောင်တိဆောက်မယ်ဆိုတာကို तू ကမတွေးမိဘူး तू ကဘာတွေးမိဒီလူတွေမရှိမှဗါလဲတော့ဒီလူတွေမရှိမှဒီလူတွေမရှိမှငါဒီဒီရက်ရွာမှာငါလှုပ်ချင်တာလှုပ်လို့ရမယ်ဒီလို तू တွေးပြီးတော့အဲ့လူတွေကို तू ကမကောင်းကြံတော့အဲ့လူတွေပျက်စီးဖို့ तू ကြံတာပေါ့ကြံတဲ့ခါကျဘာလို့တော့အဲ့ဒီမာဂရာတိုင်းမှာရှိနေတဲ့ဘယင်ထံကို तू ကသွားပြီးချင်းကပ်တယ်အာဟုရှာတာပေါ့အာဟုရှာပြီးတော့တခါတည်း ဒီမောင်မောင်ငါတို့အုပ်စုဒီဒါမကောင်းဘူးအလူဆိုးတွေတွေ့တယ်ဘာဖြစ်လို့တော့သူတို့ဒီမနေ့အစိုးကြီးရက်ရွာကနေသွားတယ်အထမင်းတို့တွေယူသွားတယ်အချိန်မတော်နေဝင်မိုးချုံမှပြန်လာတယ်ဒါလို့သူကသွားပြီးလျှောက်အဲ့တော့ဒီနေရာမှာခုနမောင်မောင်ငါတို့ရဲ့စွန့်လွတ်မှုတွေကိုအစဉ်ကတစ်ခုထပ်ပြီးတော့ပြောခြင်းတယ်ဘာတွေသူတို့စွန့်လွတ်လဲဆိုတဲ့အခါကျတော့ခုနသားသမီးတွေမိသားသမီးတွေမိသားစုတွေကိုသူတို့ဒီ ဒါစွန့်လွတ်ထားတာပဲစွန့်လွတ်တယ်ဆိုတာဘာပြောတာတုံးဆိုတော့ထိုက်တဲ့နဲ့ခုနမိသားစုဆိုတဲ့သဘောရှိပြီပဲအချင်းအများစုကိုဒီလူသားတွေတတ္တဝါတွေကအကျိုးစီးပွားအတွက်ပဲသူတို့ကပေးပြီးမနှမိုးလေးနာနဲ့ထမင်းတုပ်ပြေးဆွဲခုနလမ်းမန်းတွေပြုပြင်မယ်အာတောက်ရည်သုံးရည်တွေရေကန်တွေတီဆောက်မယ်စသည်အပြင်ဒီလိုမျိုးနဲ့တင်သူတို့ကဒါကြိုးစားပြီးတော့လုပ်နေလိုက်ကြတယ်အဲ့လိုလုပ်နေတဲ့အတွက်ကြောင့်ဒါ သူတို့ရဲ့စွန့်လွတ်မှုဆိုတာဒီနေရာမှာထင်ရှားတာပေါ့ကဲကောင်းပြီအဲ့တော့ခုနရုံမာတဲ့ရွာတကြီးပေါ့မဆလရွာကရုံမာတဲ့ရွာတကြီးကဒါဘင်းကိုသွားပြီးတော့သူကချော့ပြခုံတိုက်တယ်ပေါ့ဒီလူတွေဒီလူဆိုးတွေပါအာမနဲ့စိုးစိုးသူမယုံရင်ကြည့်မနဲ့စိုးစိုးသူစိုးကြည့်ရွာမှာမရှိတော့အညာဆိုလဲမိုးချုံမှပြန်လာတယ်စသည်အပြင်ဒီလိုပြောကြဒီလိုပြောတဲ့အခါကျတော့ဘင်းကြီးကလည်းပဲ မစွမဆန်းနဲ့ဒါဒါကြတဲ့အင်အားသုံးခိုင်းလိုက်တာပေါ့ဒါကြတဲ့မင်းအဲ့ဒါဆိုလို့ချင်းစစ်တီတွေယူသွားသွားဖမ်းကြီးဖမ်းကြီးဆိုတော့ဒါကြတဲ့အဲ့အိမ်ကိုသွားကြခုန33တောင်တော်မျိုးကောင်းသားတွေကအိမ်ကိုသွားတော့အင်္ဂါမျိုးသမီးတွေကလည်းငကောကမှသူတို့ကိုမကြည့်ဘူးမကြည့်ဘူးဆိုတာအိမ်မှာနေတယ်မိသားစုနဲ့နေတာကနေတယ်ဘာအလုပ်တွေလုပ်တတ္တဝါတွေရဲ့အကျိုးစီးပွားကိုလုပ်နေကြတယ်လူသားတွေကအကျိုးလဲဒါနဲ့ဒကာကြီးတွေဒကမကြီးတွေဦးစင်းကတော့ဒကမကြီးတွေကိုဒီညမှာနည်းနည်းပြောချင်တာဟုတ်ပလား ဒကမာကြီးကိုယ့်တို့ပဲကိုမကြည့်နဲ့ဟုတ်ပလားဒကာလေးမလူဆိုတာရှိတယ်ဒကာကြီးကအများကျိုးပဲလုပ်နေလို့ရှိရင်ညနာကတိတ်ပြီးတော့မကြည်မသာပြစ်လာတတ်တာဟုတ်ပလားအခုလည်းပဲအခုဒီမာဂရာတိုင်းသာသနာပမစလရွာမှာလူဖြစ်တဲ့မောင်မကတို့ဖွဲ့ကအိတ်ကိန်းဆိုင်အင်္ဂမယားကလည်းမကြည်တော့ဘူးစီဝါရေးကလည်းကောင်းချင်မှကောင်းတော့မယ်အလောက်ကအများကျိုးကိုများများလုပ်တဲ့အခါကျတော့အဲ့ဒါအင်္ဂအမျိုးသမီးတွေဇနီးမယားတွေကလည်းမကြည်တာတော့ မကြည်သာတဲ့အခါကျတော့ခုနလာပြီးအိမ်ကိုရှာတယ်ဆိုတွေကဟုတ်တယ်ဟိတခါလေသူတို့ကလည်းဝမ်းမြောက်ဝမ်းသာနဲ့ကိုအိမ်ရှင်ယောက်ျားတွေကိုအဲ့ဒါတခါလေဒုတိယသမားတွေလိုလိုအမကောင်းတဲ့လူဆိုးတွေလိုလိုအဲဒါမျိုးသူတို့ကစကားလေးကိုအဲထည့်ပေးလိုက်တာပေါ့ထည့်ပြီးတော့တခါလေဘောကခုနအင်အားနဲ့ပေါ့အင်အားနဲ့သုံးတဲ့ခုနမစလာယောဟာသူကြီးပေါ့တကြီးရုပ်ပေါ့အဲတကြီးရုပ်ကလည်းတခါလေသူကဖမ်းပေါ့ဗျာတူတူပြောတခါကြီးတက္ကမကြီးတွေ အဲ့ဒါဖမ်းပြီးတော့တခါလေအဲ့မောင်မောင်ကတော့လူပေါင်း33ယောက်အဲ့ဒါမင်းရင်မြင်ခေါ်သွားခေါ်သွားပြည့်ကဒါလူဆိုးတွေပါပဲဒါတခိုးတွေပါပဲဟမ်တခိုးကတကယ်လူပြန်ဟစ်တယ်ဆိုတာဒါမျိုးပေါ့ဟုတ်ပလားအဲ့တော့တခါလေလူဆိုးတွေပါပဲဆိုပြီးတခါလေမင်းရင်မြင်ချတာတဲ့အခါကျတော့ပြင်းကြီးကလည်းမစွမဆန်နဲ့ကဲအဆုံးစီရင်စီစင်နဲ့တတ်စီဒါတခါကြီးတကမကြီးဒီကန်းလေးတွေကတော့ဒါဦးဇင်းတို့ ဟိုလိလာရင်လိလာရင်လည်းပေါ့နော်ဘာဖြစ်တုံးဆိုတော့ဘာကိုသွားတွေ့တုံးဆိုတော့အမှန်တရားကစွမ်းရည်နဲ့ဂုံတက်တည်ပေါ့အဲဒါကလေးကဦးဇင်းတို့ဒီမှာတွေ့ရတနည်းအားဖြင့်တစ္ဆာတရားပေါ့တစ္ဆာတရားဒီဒါအင်မတန်တန်ဖိုးရှိတယ်ဒီမှာတွေ့ရဘာသာတွေ့တော့ဒါကလည်းဇနိတ္တစီဆိုတော့ခုနမဆလရွာကဒါရွာသူကြီး တနည်းအားဖြင့်လူယုံမာရွာသူကြီးပေါ့ရွာသူကြီးကလည်းခါရဲအာရဝါဒနဲ့ခါရဲဒီကောင်လေးမရှိအေးတာပဲကွာဒီကောင်လေးမရှိမှငါချဲလဲခြင်းတို့ချဲလဲလို့ရမှာဆိုပြီးဒါခါရဲဟလာစင်နဲ့နင်းတမ်းပဲဆိုပြီးတော့လောက်တာအဲ့တော့စင်တွေကဘာဖြစ်လာလဲဒီဟာကိုမြင်တာနဲ့ခုနဦးဇင်းတို့မောင်မာကပေါ့ခေါင်းဆောင်ပေါ့မောင်မာကဘာလုပ်လိုက်တော့သူကခုနလုတ်ဖို့ကင်ဘက်တွေကိုဟေးတတ်တော်မယ်ဒါစင်နေနဲ့ဟိုမှာကျင်းနေပြီဆိုရင် အဲ့တော့ငါတို့မှာအာကိုရာတစ်ခုပဲရှိသစ္စာငါတို့ဒီဒါမကောင်းတာမလုပ်ဘူးတတ္တဝါတွေရဲ့ကြိုးစည်းပွားကိုလုပ်နေတယ်ဘယင်ကရန်သူမဟုတ်ဘူးတခါလေမှလူတွေကရန်သူနဲ့မိတ်ဆွေမကွဲဘူးခုနဘယင်ကလည်းကြောက်တယ်သူရန်သူဖြစ်လာရင်သူ့ကိုဒုက္ခပေးမယ်အဲ့တော့ရန်သူနဲ့မိတ်ဆွေမကွဲဘူးဒါမဲ့သူတို့ကပြန်သိတာငါတို့ဒီဘယင်ကရန်သူလည်းမဟုတ်ဘူးမိတ်ဆွေတွေဖြစ်တယ်တတ္တဝါတွေကကြိုးစည်းပွားကိုဆောင်ရွက်နေတာဖြစ်တယ်လူရန်ကားတွေလူမိုက်တွေမဟုတ်ဘူး ဒီမှန်ကန်တဲ့တစ္ဆာစကားကြောင့်ဒါလိုတစ္ဆာဆိုတာဘာလို့ဆင်းရဲဒုက္ခမရောက်ပါစေနဲ့အဲ့လိုတစ္ဆာဆိုတဲ့အခါကျခုနဆင်းနေပေါ့အနာကိုမကတ်နိုင်အနာကိုဘလို့မှမကတ်ဘူးမကတ်တဲ့အခါကျဘာလို့တော့တခါအဲ့ဆင်းတွေကိုတခါလဲချူတွေနဲ့ချွန်းနေနဲ့ပေါ့ချွန်းနေနဲ့တန်တွင်နေနဲ့ထိုးဆွတခါလဲအဲ့ဒီ33တော့မျိုးသားတွေရှိပေါ့တခါလဲတာဆူးပြီးတော့တခါလဲ စင်တွေကိုတာစုလွတ်ပြန်ဒါမဲ့စင်တွေကအနာရောက်တာဘလို့မှအနာကိုမကတ်ဒါကြတဲ့အနာအောဟိပြီးတော့ပြေးကြပြုတ်ကြပြုတ်တဲ့အခါကျတော့အလုပ်တော့ခုနလူမြန့်ဒကာကြီးတွေဒကာမကြီးတွေမိုက်ပြီဆိုရင်ရုံမှပြီဆိုရင်ကန်းကုန်အောင်ရုံမှအဲ့တော့ခုနကကြွားသူကြီးကဒီအကြောင်းကိုသူပြောတဲ့အခါကျတော့ဘင်းကြီးကသူ့ကိုမေးမာဂရဘင်းကြီးကအာဘာဖြစ်တာတော့ရွာသူကြီး မဆလရွာသူကြီးပြောစမ်းမဆလရွာသူကြီးဘာဖြစ်တာတော့ပြောစမ်းပြောစမ်းဆိုတဲ့အခါကျတော့ဒီမဆလရွာသူကြီးကသူကပြောတယ်ဟာရှင်မင်းကြီးဒီမောင်မာကပေါ့ခေါင်းဆောင်ပေါ့မောင်မာကမှာဘာဖြစ်တော့စင်ဒီကိုနိုင်တဲ့မန္တန်ရှိတယ်အဲ့မန္တန်ရွတ်နေလို့အဲစင်ဒီနောက်မကတ်တာအဲ့တော့ဘာလို့မလို့ဖြားလိုက်နဲ့လေမမြင်ရတော့ဒီ မာကကိုမမြင်ရရင်စင်ကနင်းမှာပဲဟုတ်ပလားမာကကိုမြင်နေလို့စင်မနေတာဒါသူတို့ကဒီဂုံတတ္တိပေါ့ဒီတစ္ဆာရဲ့စွမ်းရည်ကိုသူတို့နားမလဲအဲ့တော့မာကကို မြင်နေလို့မာကကိုမြင်နေလို့စင်မနေတာမာကကိုမမြင်ရရင်စင်မနေတော့โอเคအဲ့တော့အဲ့ကောင်တွေဖြာတဲ့ပတ်ဒါကြလည်းဖြာတဲ့ပတ်တော့ဒါကြီးလူမြင်ရသေးလားမမြင်ရတော့ပါဘူးဥစ္စာဂုံဆိုတာကအယံဝတ္ထုအနေနဲ့မဟုတ်ဘူး သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်ဆိုတဲ့ဒီလိုဂုဏ်မျိုးတွေဒီအထက်ကိုဒရက်ရှိနေတာမဟုတ်ဘူးဒါပေမဲ့လူမိုက်တွေကတော့အထက်ကိုဒရက်ဒီလူဆိုတဲ့ဒီအထက်ကိုဒရက်ကြီးကိုပဲသူတို့ကမြင်ရအဲ့တော့ဒီအထက်ကိုဒရက်ကြီးမမြင်ရရင်စင်နေမယ်ပေါ့ဆိုပြီးဒီကနေ့ဒီကနေ့ပတ်လိုက်ကြဗျအာဒီကနေ့ဖြာနဲ့လိတ်လိတ်ပြီးတော့ဒီကထားထားပြီးစင်မောင်းတော့စင်တွေကနားမဟုတ်ကတ်ကိုမကတ်တော့အဲနောက်ဆုံးကြတော့မှသူ့မှာမန္တန်ရှိလို့ဆိုတော့ဘင်းကြီးကလည်းဒီကနေ့စိတ်ထဲမှာဟို ဒီမြင်ကွင်းကလည်းအင်မတန်ထူးဆန်းနေတာဖြစ်တော့လူဆိုတာလည်းထူးဆန်းရင်တော့စိတ်ဝင်စားကြတာ။နောက်ကတော့တော့ရှိတာအဲ့ဒီစင်မဏန်တက်တက်တဲ့မောင်မောင်ကခေါ်ခဲ့တာ။အဲ့ရှိမောက်အရောက်ခါစားစီပေါ့။ဒါကလည်းအဲ့မောင်မောင်ကခေါ်လာ။ခေါ်လာတဲ့အခါကျတော့မေးတင့်မှာစင်ကိုနိုင်တဲ့မန္တန်ရှိတယ်ဆိုတာဟုတ်သလား။ဆိုတော့စင်ကိုနိုင်တဲ့မန္တန်တော့မရှိပါဘူး။ဒါပေမဲ့ကျုပ်မှာတစ္ဆာတော့ရှိတယ် ပါရှိတာသစ္စာတော့ရှိပါတယ်ခင်ဗျာသစ္စာရှိတယ်အဲ့ဒါဘာလဲဆိုတော့မှန်ကန်တဲ့ပေါ့သစ္စာတကားတော့တရုတ်လူမရှိတယ်ဘယ်လိုသစ္စာတကားရှိသူတို့ကိုလူမိုက် လူဆိုးတွေအနေနဲ့ဒါဆွဲချက်တင်ပြီးတော့ဘုရားဘင်းရင်ပြင်မှာဒါတက်ကွန်းတဲ့ကိုချထားတာပဲဒါပေမဲ့သူတို့ကဘာသစ္စာဆိုခုနပြောသလိုပေါ့သူတို့တွေလူဆိုးလူမိုက်လူယုံမာတွေမဟုတ်ဘူးခုဆွဲချက်တင်ထားတာမျိုးသူတို့ဒီမဟုတ်ဘူးအဲ့မှန်ကန်တဲ့သစ္စာတကားကြောင့် ဒါအန္တရာယ်မကြောက်ရောက်ပါစေနဲ့ဒါတစ္ဆာဆိုထားတယ်အဲ့တစ္ဆာစကားဒီပင်သူတို့ကအသက်ကိုကယ်လိုက်တာပဲသူတို့ဘဝတွေကိုဆင်းရဲဒုက္ခကလွတ်မြောက်အောင်ဒါဆောင်ကျင့်ပြီးတာပဲဒါကိုပြောပြပြောပြတော့မြင်းကြီးကသဘောကျတိုးတိုးပြောပေါ်တခါကြီးကရှင်ကလည်းနဲပြီဆိုတော့အဲ့တော့တိုးတိုးပြောတဲ့ကနောက်ဆုံးတော့မြင်းကြီးကသဘောကျပြီးတော့ဒါပြန်လွတ်ပေးလိုက်တာပြန်လွတ်ပေးလိုက်တာအဲ့ကြမှာပဲတခါတည်းခုနအိမ်ကနေစူစူအောင်အောင်လုပ်တဲ့တက္ကမကြီးတွေပေါ့ဟုတ်လား အိမ်ကနေစစ်စစ်အောင်လုပ်တဲ့ဒကမာကြီးရဲ့အဲ့ကြမှာပဲတခါလဲသဘောကျတခါပြန်ပြီးတော့အဲ့မှာ မောင်မာကမှကုဏဇနီးမယားတွေရှိကြတာကဲဒါအဲ့တော့ဇနီးမယားတွေကလည်းတခါလဲကောင်းမှုကုသိုလ်တွေလုပ်နောက်တော့ကုနတ်ပြည်မှာသူစားတို့ပေါ့စသည်အပြင်ဒါဖြစ်ကြတာပေါ့ကဲဒါအဲ့တော့နောက်ဆုံးမှာတော့တရားမင်းလောင်းလျာဖြစ်တဲ့ဒီမောင်မာကမာဂရာတိုင်းသာသနာပမဇ္ဈိမယောမှာလူဖြစ်တဲ့မောင်မာကတို့ဒီ ဒီကဲ့သို့ပေါ့တတ္တာဆိုတဲ့ဂုံသီလဆိုတဲ့ဂုံစာကဆိုတဲ့ဂုံတတ္တာသီလတုတ္တာဆိုတဲ့ဂုံစာကဆိုတဲ့ဂုံပညာဆိုတဲ့ဂုံပေါ့ဒီသူတော်ကောင်းတရားလို့ခေါ်တဲ့ဒီဂုံ၅ပါးသူတို့မှာရှိအဲ့ဂုံ၅ပါးရှိတဲ့အတွက်ကြောင့်ဒီဘဝမှာလည်းခုနပြောတဲ့အသက်အန္တရာယ်လို့ခေါ်တဲ့ဒီလိုဆင်းရဲဒုက္ခတွေကလည်းသူတို့လွတ်မြောက်ခဲ့ရတယ်ဒါပြစ္ဆုတ်ပံအကျိုး အခုတမလွန်အကျိုးကိုကြည့်ကြမယ်ဆိုရင်တော့သူတို့ဒီလူပြည်လောကလူဘဝကိုစွန့်ကြရတဲ့အခါမှာဒါနတ်ပြည်နတ်လောကဒါနတ်ဘဝကိုရောက်ကြရတယ်။ဒါဒီဒါဒကာကြီးဓမ္မကြီးဘာကုံလဲမေးတော့သူတော်ကောင်းတရားဒီဟုသောဂုံဘာကုံလဲတော့သူတော်ကောင်းတရားဒီဟုသောဂုံကြောင့်ပါဗျာ။သူတော်ကောင်းတရားဒီဟုသောဂုံဘာသူတော်ကောင်းတရားလဲမေးတော့တတ္တာသီလ တုတ္တာစာကပညာလို့ခေါ်တယ်ဒီသူတော်ကောင်းတရား၅ပါးတည်းသောဂုံလေးကိုသူတို့တန်တန်မှာစင်မြန်းပြီးတော့သူတို့ကိုယ်ဝယ်တည်အောင်သူတို့ဒီကျင့်ကြံကြိုးကိုအထုံနိုင်ခဲ့ကြတယ်အဲ့လိုကျင့်ကြံကြိုးကိုအထုံနိုင်ခဲ့တဲ့အတွက်ကြောင့်ထိုသူတော်ကောင်းတွေဒီအဲ့ဒီမောင်မာကအဖြစ်ပေါ့သာသနာပမဆလရွာမှာမောင်မာကအဖြစ်အဲ့လူဘဝလူခန္ဓာကိုစွန့်လွတ်ပြီးတော့ စွတ်တီပြတ်ကြီးသိလွန်ရတဲ့အခါမှာဒါနတ်ပြည်နတ်လောကဒုဒကကြီးဒကမကြီးသိတဲ့အတိုင်းတာဝရင်သာနတ်ပြည်မှာဒါဒါနတ်စည်းစိမ်ကြီးနဲ့ဒါဟိုနတ်ဖြစ်ပြီးတော့နတ်စည်းစိမ်ကြီးခံစားကြရတယ်ဘဝကိုသူတို့ရောက်ကြရတယ်ပေါ့အဲ့လိုမျိုးခုဒါပြောကြမယ်ကြားမင်းကြီးပေါ့ကြားမင်းကြီးတွေကတော့အဲ့လိုသူတော်ကောင်းကြီးတွေကဲ့သို့သော တတ္ထာသီလတုဒ္ဒစာကပညာဆိုတဲ့ဒီလို သူတော်ကောင်းတရားတွေငါတို့တဏ္ဍာမှာလည်းရှိပါလားဟောပထမကိုယ်တဏ္ဍာမှာဒီတရားတွေရှိအောင်ကြိုးစားကြရမယ်ပြီးတဲ့အခါမှာဩငါတို့တဏ္ဍာမှာလည်းဒီလိုတရားမင်းကြီးတို့ကဲ့သို့သူတော်ကောင်းတရားတွေရှိနေပါလားလို့အဲ့လိုမျိုးလေးစင်ကျင်လိုက်ရင်ပြီးတဲ့အခါဒီတရားမင်းကြီးတွေဒီလူဘဝလူဖြစ်ရှစ်လူဘဝလူဖြစ်စဉ်အခါကဒီသူတော်ကောင်းတရားတွေကိုတကယ် ကိုယ်ဝယ်ဆင်ញံပြီးကြည်ညံပြုတ်ကိုအထုတ်ခဲ့လို့ဒီလိုနဲ့ပြည်နှလောကမှာနတ်စည်းတဲ့နေကိုခံစားကြရတယ်ဒီလိုကဲ့သို့သောသူတော်ကောင်းတရားတွေငါတို့တဏ္ဍာမှာလည်းရှိနေပြီရှိနေတယ်ရှိအောင်လည်းကျင့်နေတယ်လို့တခါကြီးတွေတခါမကြီးတွေဆင်ញင်လိုက်ရင်မိမိတို့ကဝမ်းမမြောက်ရဘူးလားဝမ်းမြောက်ပါတယ်ခင်ဗျာဝမ်းမြောက်ကြရပါတယ်အဲ့ဒါဒီပင်လည်းမိမိတို့အတွက်ဒါတမာတိဖြစ်ဖို့ရန်အကြောင်းတဲ့ဘာဖြစ်ဖို့ရန်အကြောင်း မိမိတို့မှာတမာတိဖြစ်ဖို့ရန်အကြောင်းပါဗျာ။ဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာအခုလို့ပေါ့ဆင်ញင်တဲ့အခါမှာခုနတရားမင်းကြီးတရားမင်းကြီးတို့ကဲ့သို့ပေါ့ဒီသူတော်ကောင်းတွေဒီအတိတ်ဘဝလူဖြစ်ခြင်းအခါမှာဒုက္ခတို့တတ္တာတိလတုတ္တဇာကပညာဆိုတဲ့သူတော်ကောင်းတရားတွေကိုဒါသူတို့တဏ္ဍာမှာရှိအောင်ကြိုးစားခဲ့ကြတယ်။ရှိရှိအောင်ကြိုးစားခဲ့တဲ့အတွက်ကြောင့်ဘာဖြစ်တော့ယေတတ္တာတိကုနေဤတတ္တာတိလအမြာတုတ္တနေ စာကပညာစင်လာလောက်လုံးအကျဉ်းကျေးဇူးဂုံတို့ကြောင့်ဒေဝတံယောဂမကဥပမတွေသာတော်ဖွဲ့ဤနိဒံယင်းနိမင်းပိစုတာကင်းစင်ကွာလမြမနဲ့ဤအဖြစ်တို့ကတာဤလူပြည်မှစုတည်ကြလျင်ခဏမဏီကရောက်ကြလေကုန်ပြီဟောဒါမျိုးလေးစင်နေတာ အဲ့လိုဆင်ခြင်ပြီးတဲ့အခါဘာဖြစ်တော့မယံပြီးဖျားအကြိုက်တရားလိုက်၍အာဆိုင်နှစ်လို့ဤငါကုံမှာလည်းပဲဒေဂုဏနတ်မြမာနံကက္ခမြံဖို့စကံလောက်လုံးထိုကဲ့သို့သောဂုံတို့သည်ထိုကဲ့သို့သောဂုံတို့သည်တော့ခုနတတ္တတိတာတုတ္တစာကပညာဆိုတဲ့ဂုံတွေဒေဂုဏနတ်မြမာနံကက္ခမြံဖို့စကံလောက်လုံးထိုကဲ့သို့သောဂုံတို့သည် နံဝေဇန္တိအမြဲမပြတတိချက်တဖြင့်မလတ်ပုံသည်ရှိကြပေကုန်၏မေငါဤခုဏဝန္တတာတရာသီလစသည်လောက်လုံဂုံပေါင်းဆုံးသူ၏အဖြစ်သည်အဟောဝတ္တတမလွန်ရေးကြံနိုင်အေဘူဟော တမလွန်ရေးဒကာကြီးဒကာမကြီးဒီတဘောအားလည်းမကြည့်နဲ့ဒီဘောကတည်ရင်လည်းပဲဦးဇင်းတို့နောင်ဘောကဆိုတာကမလွဲတာမရှောင်တာလက်ခံရရမှာ ဒါလေးကိုလည်းထက်ပြီးတော့တွေးဖို့လိုတယ်ဦးဇင်းတို့အလုတ်တကုအလုတ်တကုလို့တိုင်းပြစ္ဆုတ်ပံဘောတကူလေးကြည့်ပြီးတော့တဘောကောင်းသားရေးကြည့်မယ်ဆိုတော့ဒါတစ်ဖက်မြင်မယ်အဲ့လိုတစ်ဖက်မြင်မဖြစ်ရလေအောင်နှစ်ဖက်မြင်တဲ့ပုဂ္ဂိုလ်ဒွိကဆက်ဒွိစက္ခုကလို့ခေါ်တဲ့နှစ်ဖက်မြင်တဲ့ပုဂ္ဂိုလ်ပြစ္ဆုတ်ပံအရေးတန်တနာအရေးကိုမျှော်တွေးနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ဖို့မလိုဘူးလားလိုတယ်ဒီဘဝမှာမိမိတို့ဒီဒါဘဝတကုကောင်းစားရေးအတွက်ပဲမျှော်တွေးပြီးတော့ ဒုစရိုက်ဒုစရိုက်မခွဲခြားဘဲနဲ့ဒါပြုစုကြမယ်ဆိုရင်တော့ဒါတစ်ဖက်မြင်အဖြစ်နဲ့ပဲမိမိတို့ဧကစက္ခုကလို့ခေါ်တယ်ဒါတစ်ဖက်ကမ်းဘဝနဲ့ပဲဘဝကိုအဆုံးသတ်ရင်မိမိတို့ရဲ့နောင်ရည်တည်လည်းအေးရပါမလားမအေးရဘူးဒါကြောင့်မလို့ပြစ္ဆုတ်ဗံမှာလည်းအေးရဖို့နန္ဒနာနောင်ရည်မှာလည်းအေးရဖို့အတွက်နှစ်ဖက်မြင်တဲ့ပုံကိုယ်ကြီးဖြစ်ဖို့မလိုဘူးလားလိုအပ်တယ်ကဲကောင်းပြီအဲ့တော့ ဂုဏဝန္တရာတတသီလအစသည်လောက်လုံးဂုံပေါင်းဆုံးသူ၏အဖြစ်သည် အဟောဝတ္တတမလွန်အရေးကြံနိုင်အေဘူလေးလေးပင်ပင် အစဉ်မျိုးမှန်ဩအဖို့တန်ပြီစွာတကားအာဒုအာဒုအာဒုပါဗျာအဲလိုပဲဒါမိမိတို့ဒီရှိကနှစ်ပြည်နှလောကရောက်သွားကြတဲ့အဲ့လူမျိုး ဒါသူတော်ကောင်းတွေတဏ္ဍာမှာရှိတဲ့တတ္တသီလတုဒ္ဒဇာကပညာဆိုတဲ့ဂုဏ်မျိုးတွေငါတို့တဏ္ဍာမှာရှိတယ်လို့ဒီလိုလေးအာရုံယူပြီးတော့ဒါဒေဝတာနှုတ်တတိကမ္မထံကိုတဲ့ပွားများအထုတ်ကြရမယ်အဲ့လိုပွားများအထုတ်ရင်ဘာဖြစ်မလို့မိမိခုနနတ်ပြည်နတ်တွေနတ်ပြည်နှလုံးကရောက်သွားတဲ့ဒါနတ်ပြမာရီတဏ္ဍာမှာရှိတဲ့တရားတရားတွေကိုဒါတက်ဟိုတက်တဲ့အရာမှာထားပြီးတော့မိမိတို့ကဒါတတ္တသီလတုဒ္ဒဇာကဆိုတဲ့ပညာဆိုတဲ့ဒီလိုဂုဏ်တွေကိုဒါမိမိတို့ကအဖမှန်အထက်ထက် အောင်းမေအမှတ်ရပြီးတော့ဆင်ခြင်နေရမှာဖြစ်တယ်။အောင်းလေအောင်းလို့အဲ့ဒီလိုအောင်းမေအမှတ်ရဆင်ခြင်နေရင်ဘာဖြစ်မလို့တခါတည်းစိတ်တက်တွေကတပြေးပြေးနဲ့ဝမ်းမြောက်လာမယ်။ဝမ်းမြောက်လာပြီးတဲ့အခါမှာသူအဲ့မှာစိတ်တက်တွေငြင်းအေးလာမယ်။ငြင်းအေးလာပြီးဆိုတာနဲ့ခုနချမ်းသာမှုတွေဖြစ်လာတယ်။အဲ့အချိန်မှာနိဝရဏတွေကလည်းကွာသွားပြီ။အဲ့လိုနိဝရဏတွေကကွာသွားရင်ဘာဖြစ်မလို့ဧကကနေဇာယင်ကဏီဥပ္ပိဇန္တိအဲ့လိုခဏမျိုးလေးမှာပေါ့ ဩငါတဏ္ဍမှာနတ်ပြည်နှလောကကိုရောက်သွားတဲ့သူတော်ကောင်းတွေကဲ့သို့တတ္တတိလသုတ္တဇာကပညာဆိုတဲ့ဂုံတွေတဲ့ငါတဏ္ဍမှာရှိပါလားလို့စင်ရင်နေခိုက်ခဏပေါ့အဲ့ခဏလေးမှာဘာဖြစ်မလို့ဇန်အင်္ဂါနီဥပ္ပဇန်နီဇန်အင်္ဂါတို့သည်ထင်ရှားဖြစ်ပေါ်၍လာကုန်၏ဇန်အင်္ဂါတွေထင်ရှားဖြစ်လာအဲ့ဇန်အင်္ဂါတွေထင်ရှားဖြစ်လာတယ်သို့တော်ဘာဖြစ်တော့တရရီကုဏနံဘာနာဂံမီရတာယအဲ့တတ္တအစရှိတဲ့ဂုံတွေဒီနဲ့ပရမတ္ထတရားတွေဖြစ်တဲ့အတွက်ကြောင့်ဒါအင်မတန်နဲ့နေတယ်တဲ့ အဲ့လိုနေတဲ့အတွက်ကြောင့်တော့ဘာဖြစ်မလို့အပ္ပနာအပ္ပတဝဥပ္ပဇာရမတ္တမေဝဇာနံဟောတိအပ္ပနာအပ္ပတဝအပ္ပနာဇံအပ္ပနာဇံကိုတော့အပ္ပတဝမရောက်မူ၍ဥပ္ပဇာရမတ္တမေဝဥပ္ပဇာရမတ္တမေဝဥပ္ပဇာရဇံဖြင့်ဇံလောက်သာလျင်ဟောတိဖြစ်ဥပ္ပဇာရဇံလောက်ပဲဖြစ်တယ်တဲ့တကယ်ဒါရူပဝဆရဇံတိတော့စိုက်မသွားဘူးတဲ့အဲ့လိုမျိုးတမာတိတွေကိုဒါကိုယ့်ရဲ့ နတ်ပြည်နတ်လောကမှာရှိတဲ့နတ်တွေဂုံကိုတက်တေရမှာထားပြီးမိမိရဲ့တိနာအစရှိတဲ့ဂုံတွေကိုစင်ញင်ပွားများအားထုတ်ခြင်းဖြင့်ဒါဒေဝဒာနုတ္တိကမ္မထံကိုဥပဇာရတမာရီစိုက်အောင်ပွားများအားထုတ်နိုင်တယ်။အဲ့လိုပွားများအားထုတ်တဲ့အခါကျတော့ခုနဥပဇာရတမာရီစိုက်ရင်ဘာဖြစ်မလို့အဲ့လိုဥပဇာရတမာရီဆိုင်အောင်နတ်တွေဂုံကိုတက်တေရမှာထားပြီးမိမိရဲ့ဂုံကိုပွားများမိမိတို့ရဲ့တိနာအစရှိတဲ့ဂုံတွေကိုဖန်ဖန်တက်တက်အောင်မေအမှတ်ရစင်ញင်နေတဲ့သူတော်ကောင်းတယောက်တဏ္ဍမှာတဲ့ဘာဖြစ်မလို့ ဒေဝတာနံပိယောဟောတိမနာဘောဒေဝတာနံလက်တို့သည်လည်းပဲပိယောချစ်အပ်သည်မနာဘောမြတ်တို့အပ်သည်ဟောတိဖြစ်နတ်ပြမာတွေကလည်းပဲမိမိတို့ကိုချစ်မြတ်နိုးလာမယ်ဟောပြီးတဲ့အခါကျတော့ဘေယောနောမတ္တာယတတ္တာတိဝေဘုံလံအတိကိတတိအာတတ္တာဆရှိတယ်တရားတွေလည်းပဲမိမိတို့တဏ္ဍာမှာတခါလေပိုးပိုးပိုးပိုးပြီးတော့တိုးပွားလာတယ်တတ္တာတိလသုတ္တဇာကပညာဆိုတဲ့ဒီလိုသူတော်ကောင်းတရားတွေလည်းမိမိတို့တဏ္ဍာမှာ ပိုကိုပြီးတော့တိုးပွားလာတယ်နောက်တကပေရိပါမောဇာဘုံလောဝိဟရတိပေရိပါမောဇာဘုံလောဝိဟရတိဝမ်းမြောက်ခြင်းနှစ်သက်ခြင်းဝမ်းမြောက်ခြင်းနေတခါတည်းနှလုံးသားထဲမှာပြည့်ပြီးတော့ဝိဟရတိနေရတယ်နှလုံးသားထဲမှာအလိုမကြဘူးမကျေနပ်ဘူးဒါတွေမရှိတော့ဘဲနဲ့ဒီဒေဝတာနှုတ်တတိကမ္မထံပေါ့ ဒေဝနာနုဒတိကမဏဆိုတာခုနအနတ္တရဲ့ဂုံကိုတတ္တိယာမထားပြီးမိမိတို့ရဲ့သီလအစရှိတဲ့ဂုံတွေကိုအဖမှန်တက်တဲ့အောင်းမေအမတ်ရဆင်ញင်နေတဲ့သူတော်ကောင်းရဲ့တဏ္ဍမှာတဲ့နှစ်သက်မှုတွေဝမ်းမြောက်မှုတွေကအထင်ရှားကြီးဖြစ်ပေါ်လာပြီးရင်ဝယ်နှစ်သက်မှုဝမ်းမြောက်မှုတွေနဲ့ပြည့်ပြီးတော့နေရပါတယ်အဲ့တော့တခါကြီးဒီကမကျအမြဲတမ်းဝမ်းမြောက်ဝမ်းသာနဲ့ရှင်ရှင်လန်းလန်းနဲ့နေခြင်းနဲ့ဆိုရင်တော့ဒီဒေဝရာနှုတ်တတိကမ္မထာလေးပွားများဖို့မလိုဘူးလားပွားများဖို့လိုပါတယ်ခင်ဗျာ ပွားများမှုလိုအပ်ပါတယ်နောက်ပြီးတော့ဗာပြတော့ဩတရိအပရိဝိဇံတော်ပဏာတုကရိပရာယနော ဟောတိအကယ်၍ဒီဘဝမှာတဲ့အထက်ကမဉ္ဇဉ်ပူဉ္ဇဉ်တွေကိုထိုးထွင်းပြီးတော့မရရင်တောင်မှပဲတုကတိပရာယနောဟောတိကောင်းရာတုကတိကိုတော့လာရောက်ရတယ်ဘယ်ဘုံဘဝကိုလာရောက်ရတယ်ကောင်းရာတုကတိကောင်းရာတုကတိတွေကိုလာရောက်ရတယ်ဒါကြောင့်မလို့ဒါရီတိဒေဝရာနှုတ်တတိကမ္မထံကို ပွားများအားထုတ်တယ်ဒါ သူတော်ကောင်းတွေရနိုင်တယ်ဒါအကျိုးပဲဒါကြောင့်မလို့ဒါသမဟိဒါသမယအပမရံကိရာဒသူမိရတောဧဝမာနုဘာဝယဒေဝတာ နုတ္တရိဟာတရာဒသမထို့ကြောင့်သာလည်းယင်သူမေတတော်ပညာရှိသောမျိုးကောင်းသားမျိုးကောင်းသမီးတီဧဝမာနုဘာဝယဤသို့ကြီးကျယ်သောအနုဘောရှိသောဒေဝရာနုတ္တရိယဒေဝရာနုတ္တရိကမ္မထံကို တရာဂဂတိအပမဒံမမိမလျောမမော့မတံထက်တန်းသောတတိတရားဖြင့်ကရိရာဓာပွားများအထုတ်ခြင်း အမှုကိုပြုလိုက်ကြကုန်ရာတတိသာဓုသာဓုသာဓုပါဗျာအဲဒါကြောင့်မလို့ယနေ့ဒီမှာပဲဦးဇင်းတို့ တရားနေကုန်ဆုံးသက်ကြအောင်ဆိုအလုံးသောသူတော်ကောင်းတွေသည်ထိုကဲ့သို့ကြူကြီးမားတဲ့ဒေဝရာနှုတ်တိကမ္မထံကိုဒါမပြတ်သောတတိတရားလေးနဲ့ပွားများအထုတ်ခြင်းဖြင့်မိမိတို့လိုလားတောင်းတအပ်တဲ့ဒါဝိတ္တုဒီခုနှစ်ပါးအကျင့်တွေကစိတ်တဝိတ္တုဒီဖြစ်အောင်ဒါအာထုတ်နိုင်ကြပါလေထိုစိတ်တဝိတ္တုဒီကိုအခြေခံပြီးတော့ဒါအထက်ပိုင်းဝိတ္တုဒီတွေဖြစ်တဲ့ဝိပဿနာဉာဏ်တွေကိုရအောင်ကြိုးစားအထုတ်ပြီးတဲ့နောက်ဝိပဿနာဉာဏ်တွေရဲ့အဆုံးမှာမိမိတို့လိုလားတောင်းတတဲ့ ဆင်းရဲဒုက္ခတို့ဤကုံဆုံးရာနိဗ္ဗာန်ကိုကိုစီကိုစီမျက်မှောက်ပြုနိုင်ကြဂုံရာတည်းသာဓုသာဓုသာဓုပါဗျာ